ဝင်းတို့ဒီနေ့က2022ခုနှစ်ဩဂုတ်လ6ရက်စနေနေ့ဘောဒီယာရာပိုင်း185ညနေပိုင်းဘောဒီယာရာပိုင်းနေနဲ့ထေရဝါဒကမ္မဋ္ဌာန်းလမ်းစဉ်အသုံးချခြင်းလမ်းမြတ်ပဋ္ဌာန်းဆိုပြီးဘုန်းကြီးတို့သင်ကြားဖို့ကြားနေပါဒီလိုသင်ကြားဖို့အပိုင်း16ပေါ့ပစ္စည်းနေတော့အနန္တပစ္စည်းတမန္တပစ္စည်း ဒီနေ့ဒုတိယမြောင်နေ့ဆက်လက်သင်ကြားပေးနေပါလေ။အဲနန္ဒပစ္စည်းကိုလေ့လာတဲ့အခါကျတော့ဘုန်းကြီးတို့တွေပါဠိယုဖဏီယာစာပြီးလေ့လာဖို့လိုတော့နော်။အဲပါဠိလေးနဲ့ကြည့်မယ်နော်။ပါဠိလေးနဲ့ဝိထိလေးပေါ့။ဝိထိလေးနဲ့ကြည့်မယ်။ဟိုဘုန်းကြီးတို့ပရမဆုံးပေးထားတဲ့ပြင်စွာတဲ့သုဘုရတော်ဝိတိသောတာတော်ဝိတိကာဏတော်ဝိတိစေဝါတော်ဝိတိ အရင်တော့ဝီထီဇရာလေးနဲ့ရှင်ပြီးတော့ကြည့်မယ်နော်နောက်ဝီထီဇရာကိုရှေ့ဝီထီဇရာကိုဝီထီဇရာလေးပေးတာအဲဒီပထမဆုံးဝီထီဇရာလေးနဲ့နော်ဒီဟာကနောက်ပေးတဲ့ဝီထီဇရာပေါ့နော်အရင်တော့ကဒါနောက်ပေးတော့ဝီထီဇရာအရင်တော့ကဝီထီဇရာကဘုန်းကြီးတို့ဟိုအရင်တော့ကပေးတာနော်အဲဒီအရင်တော့ဝီထီဇရာအမုံမို့ဒီထဲမှာမရှိတော့အဲဟုတ်ပြီဒီဝီထီဇရာလေးကြည့်မယ်နော်အဲဟုတ်တယ်ဒါလေးဒီ အနန္တပစ္စည်းကိုလေ့လာတော့မယ်ဆိုရင်ဘုန်းကြီးကဒီဝိသီဖြစ်စဉ်စိတ်ဖြစ်စဉ်ကိုလေ့လာအဲ့ဒါမှနားမလဲရင်အနန္တပစ္စည်းကသဘောပေါက်ဖို့နားလည်ဖို့ခက်တော့ဗျာဒါကြောင့်မို့စိတ်ဖြစ်စဉ်တွေကိုဝိသီဖြစ်စဉ်စိတ်ဖြစ်စဉ်ဒီလိုပေါ့ဗျာဒါတွေကိုသင်ညိုသင်စဉ်ခါမတခြားနားလည်သဘောပေါက်တိုင်းအနန္တပစ္စည်းဘုရားဟောပုံကိုနားလည်သဘောပေါက်ပါတယ်ပြောရင်နားလည်သဘောပေါက်တာပေါ့နော်အဲ့ဒီမှာ ဝိထိအနေနဲ့သကုရတာဝိထိသောတာတာဝိထိကာလတာဝိထိစေဝတာကာယတာဒါပင်စတာဝိထိလို့ခေါ်တယ်။ဘုန်းကြီးတို့နောက်ဝိထိဆရာကြတော့အဲ့ဒါပေါင်းပြီးပစ္စဝဉ္ဇဉ်ဆိုဒီလိုခြားတာ။ဒါကတော့ပိုရှင်းတာပေါ့နော်။ဒီဝိထိလေးတွေကိုကြည်လိုက်ပေါ့။သူ့ရဲ့စိတ်ဖြစ်စဉ်ကဗြဟ္မအာယုတစ်ခုပြုနေတယ်ဆိုရင်ဟုတ်လားဘုန်းကြီးအတန်နားထောင်နေတယ်ဆိုကိုရှေ့ကဘာကြီးရှိလို့နေနေစိတ်ကအာယုမပြုတ်ဘူး။ ရုပ်ရှင်အာယုံပြုလိုက်တဲ့နဲ့အတန်ကဝေဝါးသွားတယ်အဲတော့အဲ့ဒီလိုပေါ့အဲ့ဒီတစ်ခုနဲ့တစ်ခုကြားမှာဘဝင်ချတယ်ဝင်ကအာယုံကထင်ရှားထင်ရှားသလောက်ဒီတဝင်ကနည်းနည်းပဲဖြစ်တယ်မထင်ရှားရင်တော့ဒီတဝင်တွေများစွာဖြစ်တယ်ဒီအတန်အာယုံတို့ဆင်းအာယုံတို့ကျတော့ထင်ရှားတယ်အနာအာယုံစားစရာအာယုံအတွေ့အထိအောင်တိတ်ထင်ရှားတဲ့အခါကျတော့ဒီတဝင်တစ်ချိန်လောက်ပဲဖြစ်တယ် ဒီတော့ဘုံဆိုလွန်တဲ့ဘုံတစ်ချိန်လောက်ပေါ့အဲ့ဒီဘုံကနေလွန်သွားပြီးနောက်ဒီဘုံဝင်လှုပ်ရှားလာတော့ဘုံကဆိုလည်းနောက်လှုပ်ရှားပြီးဒီဘုံဝင် ပြက်သွားပြီးချုပ်သွားမယ်ဆိုဘုံကိုပြီးစေတော့ဒါကတော့စာလိုပြောရတယ်တကယ်တမ်းဒီတော့ဝင်ဆိုဥပတိပင်ဖြစ်တည်ပြက်ဘုံကဆိုလည်းနားလည်းဖြစ်တည်ပြက်ဘုံကိုပြီးစေတာဖြစ်တည်ပြက်အဲ့ဒီလိုတစ်ခုတစ်ခုနော်အတိတော့ဝင် ပြက်သွားလို့ဘုံကဆိုလည်းနားဆိုဖြစ်ပေါ်လာဘုံကဆိုလည်းနား ချုပ်ပြောက်သွားလို့ဝန်ကုတ်ပစ္စည်းလာဆိုဖြစ်ပေါ်လာအဲ့ဒီလိုဒီစိတ်ပေါ်ခြင်းကြောင့်နောက်စိတ်ကဖြစ်ပေါ်လာအဲ့ဒီလိုဂျာကာလမှာအခြားမရှိဘဲနဲ့ဖြစ်သွားတဲ့သဘောမျိုးအနန္တရတတ္တိတမန္တရာတတ္တိပစ္စယတတ္တိလို့ခေါ်တယ်အဲ့ဒါကိုကဒီဝိရိစင်တန်းလေးစိတ်ထဲအမှတ်တာပေါ့ဒီတော်ဝင်ဘုံကစရဏဘုံကပိစိတာပိစရာဝဆံသကုညင်တမ္ပရိဆိုင်တန်နေရနာဝုထောဇောခုနှစ်ကြိမ် တရားယုံနှစ်ကြိမ်ထုံးတော့ဝင်ဖြစ်တယ်တော့ဖြစ်တယ်။ဒါကဘုန်းကြီးတို့ဒီအစင်းယူပါယုံနဲ့ကိုမျက်စိတိုက်ဆိုင်လာတွေကဒီစိတ်စင်တန်းကြီးရိုင်းနဲ့16ချက်18ချက်ပေါ်တန့်ချက်ပါစိတ်ကြတော့ဥပထေပဲစိတ်တက္ကနာတစ်ချက်ပဲတက်တန်းရှိတယ်။ယုတ်တက်တန်းကြတော့ဒီ18ချက်နော်ဒီ18ချက်ကြာမှယုတ်တက်တန်းကြောက်တာယူပါယုံမြင်တဲ့အစင်းယူပါယုံပြစ္ဆုတ်ပါယူပါယုံလို့မြင်နေတာဒီစိတ်18ချက်ဖြစ်ပါတယ် နော်အဲ့တော့ဖြစ်သွားပြီးမှဒီစိတ်ကဒီရုပ်အာယုံကချုပ်တယ်နော်အဲ့လိုမျိုးစိတ်ကြတော့ဥပဒေပင်ဆိုစိတ်တလုံးမှာဥပဒေပင်ဥပဒေပင်ဒီလိုဖြစ်သွားပြီးပြတ်သွားရင်နောက်စိတ်တလုံးပေါ်လာရုပ်ကြတော့အကြာကြီးဖြစ်တယ်အဲ့လိုကြွားချချက်ရှိတော့အဲ့ဒါသိထားမယ်ဒါကအစင်းယူပါုံနဲ့ကိုမျက်စိတိုက်ဆိုင်လာလို့ဒီစိတ်စင်တန်းဖြစ်တာဘုန်းကြီးတန်နာထောင်နေနဲ့ကိုနားကလည်းကောင်းမယ်ဆို အတန်နဲ့နားနဲ့ပေါင်းစုံတိုက်ဆိုင်မိလာတဲ့ကဒီသောတာရဝိထီပေါ့တဏ္ဍာရင်ဆိုဒီဝိထီတွေဖြစ်သွားတယ်ဒီတာဘုံကစေနာဘုဂုတ်ပိစေတာစကုရင်နဲ့မှသောတာဝင်မှာဒါပဲကွာတံပရိဇံတန်တိတာဝုထောသောတရားယနှစ်ကြိမ်ဘုံဝင်နော်အဲ့မှာအဲ့ဒီစိတ်အဲ့ဒီတတာယုံအကြောင်းပြုဖြစ်လာတဲ့စိတ်စင်တာကဒီမှာရပ်သွားတယ်ပေါ့နော်ဘာလို့လဲသူကရုပ်အာယုံ ရုပ်အာရုံ18ချက်ပြည့်မှရက်တယ်18ချက်မပြည့်ရင်ဆက်လက်ဖြစ်နေတယ်ဒီလိုမှတ်အနတ်အာရုံမွေးတဲ့နာမည်ဖြစ်ဖြစ်မမွေးတဲ့နာမည်ပဲဖြစ်ဖြစ်ရလာရင် အနတ်နဲ့ဒီနှာခေါင်းမပေါင်းစုံတိုက်ဆိုင်မိလာရင်ဒီတာဝန်ဘုံမဆရာပုဂ္ဂိုလ်ပြစအတူတူအတားလေးစိတ်ထဲရအောင်ကြက်တာမှတ်ထားရောပြင်းစရာဝဇံအနတ်အာယုဆိုအနတ်သိစေစိတ်ဖြစ်တော့ခေါနာဝိညာဉ်စိတ် ဒီတော့တာမရိယတာဏိတာဝုတ်သောသောတရားယုံသောခုနှစ်ကြိမ်တရားယုံနှစ်ကြိမ်ထုံတော့ဝင်ဖြစ်တဲ့ဖြစ်ချုပ်တယ်အတူတူပဲနော်တခုလောက်ကိုကိုယ်ကစိတ်ထဲမှာမှတ်ထားလိုက်တခုလောက်မှတ်ထားရင်ဒီဓာရ၅ပါးမှာဖြစ်တာတွေကအမြင်နဲ့အာယုစကုညစိတ်ဖြစ်မယ်ကြားတယ်ဆိုသောတာဝဉ္ဇစိတ်ဖြစ်မယ်အနတ်အာယုဆိုခန္ဓာဝဉ္ဇစိတ်ဖြစ်မယ်စားစရာအာယုဆိုရင်စေဝဝဉ္ဇစိတ်ဖြစ်မယ်တွေးထိစရာအာယုဆိုကာယဝဉ္ဇစိတ်ဖြစ်မယ်ဒါပဲ အဲ့ဒီဝီထိ၅ခုကိုကြည့်ပြီးတော့ဘုရားကပထမဆုံးဒီသုံးကိုကြည့်ပြီးစကုညံတမဏေတန်နေဒီသုံးကိုကြည့်ပြီးတော့ပထမဆုံးအနန္တပစ္စည်းကိုစဟောထားတယ်နော်ဒါလေးကြည့်ပါဠိလေးနဲ့ဒီမှာကြည့်လိုက်နော်ဒီစကုညံနာတန်နဲ့စကုညံစိတ်နဲ့တမဏေဆိုင်ပေါ့ဒါကအဲ့ဒီမှာသိထားဖို့ရာကဓာတ်ဓာတ်ကစကုညံတွေ့ရစကုညံနာဓာတ်ဘုန်းကြီးတို့ဓာတ်ကခုနှစ် ပါရှိတာသက္ကုဉာဏတသောတာဉာဏတကာဏဉာဏစေဝဉာဏတကာဉာဏမနောတမနောဉာဏတဘုန်းကြီးတို့ဒါအာရမဏပစ္စည်းတို့ကလည်းတစ်ခါပြောပြီးပြီအဲ့ဒီတိုင်းပဲနော်သက္ကုဉ္ဉ္တွေးကိုသက္ကုဉာဏတကောင်းနာမြင်မြင်မကောင်းနာမြင်မြင်ဟုတ်လားအဲ့ဒီသက္ကုဉ္ဉ္စကနှစ်ခုရှိတယ်အဲ့ဒီသက္ကုဉ္ဉ္တွေးကိုသက္ကုဉာဏတဒီလိုဒါအနေနဲ့သွား သောတာဝိညာဉ်တွေကိုသောတာဝိညာဏဓာတ်ပေါ့နော်ဒီဝိညာဉ်တွေကြည့်ပြီးတော့သကုဝိညာဏဓာတ်သောတာဝိညာဏဓာတ်ကာနဝိညာဏဓာတ်စေဝဝကာယဝိညာဏဓာတ်နော်ပြီးတော့မှဒီပြင်းစရဥဇာနဲ့တမ္ပတိဆိုင်တွေပြင်းစရဥဇာတစ်ပါးတမ္ပတိဆိုင်တွေကနှစ်ခုဒီသုံးခုကိုကြပြင်းမနောတလို့ခေါ်တယ်နော်ဒီဟာမနောတကြံတဲ့စိတ်တွေကတော့မနောဝိညာဏဓာတ်တွေပဲအဲ့လိုမှတ်ထား ပိစဒွေပိစဝဉ္ဇဉ်သုတ်ကုဉ္ဇဉ်တွေသောတာဝဉ္ဇဉ်တွေခန္ဓာဝဉ္ဇဉ်တွေဇေဝကာယဝဉ္ဇဉ်တွေဒါကဒွေပိစဝဉ္ဇဉ်တစ်ချက်ခေါ်တယ်ပိစဒဝဇန်တေတောင်တွေဆိုင်တွေပေါင်းလိုက်73ခုပေါ့စိတ်က89ခုရှိတယ်89ခုထဲမှာဒီ73ခုဖယ်လိုက်ရင်86ခုကျန်အဲ့ဒီ86ခုတော့စိတ်တွေကိုတော့ဘုရားကမနောဝဉ္ဇဏတတ်နေတာဟောတယ်အဲ့ဒါလေးလည်းသဘောပေါက်တာပေါ့နော်ဒီဝိတိဖြစ်စဉ်လည်းသိရမယ်ပြီးတော့ဝိညာဏတတ်တွေကိုလည်းသဘော ပေါက်ထားအဲ့တော့ဒီဝိရိပစ္စင်ကြည့်တော့ဒီသကုဉဏ်စိတ်လေးကိုကြည့်ပြီးတော့ဘုရားပါဟောလဲသကုဝိညာဏဓာတုဒီလိုဟောလိုက်တာဒီသကုဉဏဓာတ်ဆိုသကုဉဏ်စိတ်ဆိုတာဘယ်တော့မှစိတ်ဆိုတာသူတခုလည်းမဖြစ်စိတ်ဖြစ်စေတသိက်ကဖြစ်တယ်နော်အဲ့ဒီလိုတာမမှတ်ထားတယ်နော်အဲ့လိုမှလည်းအဲ့ဒါပါရတန်တမ်းမျိုးတွေကစာဓမ္မနော်ဒါကြတော့ဘုန်းကြီးတို့စေတသိက်ပိုင်းတွေပါလေလေ့လာတာပေါ့နော်စိတ်ကဟုတ်လား ဟိုသကုညင်တွေးဆိုတပ္ပစိတ်တာသာနာစိတ်တွေခုနှစ်ပါးရှင်းတာပေါ့ဗျအတူတကွဖြစ်တော့အဲ့ဒါကိုရည်ရွယ်ပြီးတန်တမ်းပြုတကစားဓမ္မဒီစိတ်တွေအကုန်လုံးနော်သူရဲ့စေတသိက်ရှင်ဘက်တွေနဲ့အတူတူဖြစ်ဖြစ်ဖြစ်ဖြစ်လာအဲ့ဒါမှတ်ထားဖို့နော်အဲအတူတူပဲအဲဒီသကုညာနာဓာတုတန်တမ်းပြုတကစားဓမ္မခုနဝီထီလေးကြည်ပြီးဒါဘုရားဟောတယ်နော်အဲ့ဒီနောက်ပိုင်းမှာကြည်လိုက်ဒီဒါ ဘယ်ကိုသွားကျေစုပြီးတော့ဒီသက္ကုညာတာတာတာလေးကဘယ်တမ္ပရိဆိုင်ကိုကျေစုပြီးတော့တမ္ပရိဆိုင်ဆိုတဲ့နာမည်နဲ့မသုံးတော့ဓာတ်အနေနဲ့သုံးတော့သူကမနောတပေါ့ပြဇရဥစ္စာတမ္ပရိဆိုင်တွေ့တာမနောတနော်သက္ကုညစေကြီးကဖြစ်တည်ပြတ်ဆိုခါလေချုပ်ပြောက်သွားသူပြောက်သွားတဲ့ခါကျတော့နောက်စိတ်ပေါ်လာရင်ကြောင်းမယ်ဘုန်းကြီးတို့ဒါအနန္တပစ္စည်းကိုဘာနောက်ပဲစัจ जा မင်းဥပမာပေးတာစัจ जा မင်းကြီးနတ်ရွာဆံသွားရင်သူသားကအလိုလိုနေနေဟုတ်လား ဌိနစီစဉ်ရသွားတာနော်သူပြိနေသူဟာနတ်ရွာဆန္နာဟာသူသားအတွက်ဒီလိုပဲသက္ကဝိညာဉ်စိတ်ပျက်စီးသွားပြီးတံပရိဆိုင်ဖြစ်ဖို့တံပရိဆိုင်ချုပ်ပြောက်သွားပြီးတန်ဒီရဏစိတ်ဖြစ်ဖို့ပဲအဲ့ဒါအနန္တတတ္တိပဲနော်သူပြောက်သွားမှဒီတံပရိဆိုင်ကဖြစ်လာနော်သူမပြောက်ဒီတံပရိဆိုင်ကမဖြစ်ဘူးဒါကြောင့်မို့အနန္တတတ္တိဈာကာလအခြားမရှိဘဲနဲ့ချက်ချင်းဟိုကျေစုပြုပြီးအကျိုးဖြစ်သွားတဲ့သဘောမျိုးပေါ့နော် အဲတော့သကုညဏဓာရုယတံသမိရကစားဓမ္မဒီသကုညစိတ်လေးကိုကြည့်တယ်ပြီးတော့မှဒီသံပရိဆိုင်တို့ကိုကြည့်ပြီးတော့နောဓာတုယသံပရိဆိုင်တို့ဒီသံပရိဆိုင်တို့ကလည်းသူကရှင်ဘောရှင်ဘက်စေတသိက်တွေရှိတယ်ဘုန်းကြီးတို့ဒီနေ့ထုတ်ထားတဲ့ဇာတ်ရဲမှာပါပါတယ်နော်အဲသံပရိဆိုင်တို့တို့အဲဒီအောင်နာလေးဒီနေ့ပြတဲ့ဇာတ်ရဲတွေမှာအနန္တပစ္စည်းတွေမှာအဲဒီမှာနည်းနည်းလေးအကြောင်းပစ္စည်း နော်စကုညံတွေးအကျိုးအတံဒီဇိုင်းဆိုရလေးပေါ့ဒီဒီအဲဒီအဒီဒီမှာပေါ့ဒါလေးပေါ့ဒါလေးနဲ့နော်ခန္ဓာဝိသီလေးနဲ့ဒါလေးနဲ့ရှင်းကြည့်အောင်ဒါကဒီဟာကိုပြောနေနော်ဒီစကုညံတွေးဆိုရင်ဒီဟာကိုခန္ဓာကဝိသီဇာလေးမျက်စိနဲ့မြင်တာစကုညံတွေးဒီစကုညံတွေကစေတသိက်တွေအများအားရှင်းတယ် စိတ်ဆိုစေတသိက်ကပါသူရှင်တဲ့သဗ္ဗစိတ်တာနာစေတသိက်အဲ့ဒါကတန်တမျိုးတခါစားဓမ္မစိတ်ထဲမှာတတ်မြင်လိုက်ဒါအကြောင်းတရားဒီဒီဟာရဲ့သကုညင်စိတ်ကပျောက်သွားပြီဥပထေပင်ဆိုချုပ်ပျောက်သွားသူပျောက်သွားတာချုပ်သွားတာဘင်ဖြစ်တာနေပြန်နေပြက်သွားနေပြန်နောက်ကတမ္ပရိဆင်ကအလိုလိုပေါ်တာအနန္တပစ္စည်းနဲ့ဈာကလာချားမရှိမဲ့တခါလေဟိုဆက်တက်ဖြတ်သွားတာပေါ့နော်ဒါအနန္တပစ္စယတတ္တိဖြစ်ကျေစုပြုတယ်လို့ပြောတယ် အဲ့ဒီတမ္ပတိဆိုင်တွေကိုတော့ဘုရားမနောတတော့တောင်းလာဓာတ်ခွဲနော်အဲ့တော့တမ္ပတိဆိုင်တွေကိုခြေစုပြုတယ်အဲ့ဒီတမ္ပတိဆိုင်တွေကလည်းတမ္ပတိဆိုင်တွေဆိုတာစိတ်ပဲဒီစိတ်ကလည်းစေတသိက်တွေနဲ့အတူတူဖြစ်တယ်အဲ့ဒါအတွက်ကျတော့သန္တာပီတိဝိရိယချင်းအညာသမစေတသိက်10ပါးအဲ့ဒီအတွက်ကိုမနောဓာတုယမနောဓာတုကတမ္ပတိဆိုင်တွေကိုရည်ရွယ်တယ်တန်တံပြေရကအနိစ္စဓမ္မနံသန္တာပီတိဝိရိယအညာသမ ကျင်တဲ့အညာသမစိတ်တွေ30ဝေကြီးရွယ်တယ်နော်ပြောချင်တာတော့သုက္ကုညင်စိတ်ဥပတိဖြစ်ဖြစ်သွားပြီးတော့နောက်တာမရိဆိုင်တွေမနောတနော်ဖြစ်လာတယ်နော်သုက္ကုညင်စိတ်ဥပတိပင်ဖြစ်ပြီးပြတ်သွားတာတာမရိဆိုင်တွေဖြစ်ပေါ်လာဖို့အကြောင်းရင်းပဲဘယ်တတ္တိတဲ့ကျေအနန္တပစ္စည်းတတ္တိဖြစ်ကျေအနန္တပစ္စည်းဈာကလမအခြားမရှိမနဲ့စက်တက်ဖြစ်သွားတယ်ကောမျိုး အနန္တပစ္စယတတ္တိကျေစုပြုလို့ဒီလိုဖြစ်သွားတယ်ဒါကြောင့်အနန္တပစ္စေနပစ္စယောနော်ပြီးတော့သကုညင်တံပိဆံတံပိဆံနောက်ကတန်ဒီရဏခုနကပြေစရာဝတီလေးပြန်ကြည့်မယ်နော်သူကအဲ့ဒါမျိုးလေးပေါင်းပေါင်းကြည့်မှမြင်လွယ်နော်အဲ့ဒီတံပိဆိုင်တွေဟောကြည့်လိုက်ဒီမှာဆရာလေးနဲ့ဒီလိုပြလဲမြင်တယ်နော်တခါကြီးတို့ဒီလိုဒီလိုရှင်းရှင်းလေးလေးမြင်မှသူကပုံနာလဲသဘောပေါက်ဩတံပရိဆန်းပြီးတော့ဗာတန်ဒီရဏ ဒီတံပတိဆိုင်ကချုပ်ပြောက်သွားရင်ဒါခုနတခုပြီးသွားရင်နော်ဘုရားဒီကိုတံပတိဆိုင်ပြီးတာတန်နေတဲ့နားလာနော်ဒီတံပတိဆိုင်အတွက်ကိုဘာဟောလဲဒီမှာမနောဓာတုတန်တံမြုတကသဓမ္မဒါနဲ့အတူတူပဲဒီမှာနော်တံပတိဆိုင်ကနှစ်ပါးရှိတယ်ကောင်းတာဒီကောင်းကျိုးလက်ခံနဲ့မကောင်းကျိုးလက်ခံနဲ့ဒါမျိုးပေါ့နော်နှစ်ခုအဲ့ဒီဟာက ဒီတမ္ပတိဆိုင်စိတ်ကသူ့ရတတ်သက်ဖြစ်တာမဟုတ်ဘူးစေတသိက်ပါဖြစ်တယ်နော်ဒါကြောင့်မို့တမ္ပတိဆိုင်တွေအတွက်မနောဓာတုနော်ဒီကြတော့ဒီတူကဒီမှာတော့အကြောင်းတရားကတမ္ပတိဒီမှာကြတော့တမ္ပတိဆိုင်ကအကြောင်းဖြစ်သွားတဏှာအကျိုးဖြစ်သွားမနောဓာတုတန်တံပြုတ်တကသဓမ္မမနောဓာဆိုတဲ့တမ္ပတိဆိုင်တွေဟာဘာတွေရှင်လဲခုနစေတသိက်တွေသန္ဓဗီရိဝိရိယကျင်တဲ့ဉာဏ်သမားစီတွေ10ပါးအဲ့ဒါအတွက်ဘုရားကပါခေါ်တယ် တန်တံပြုတ်တကဇာဓမ္မပါဠိယုတ်တကကြအကျိုးအကြောင်းကိုအောင်ယုတ်မနောဓာတုတန်တံပြုတ်တကဇာဓမ္မဒါကြောင်းပါလိသူနောက်ကဒီတံပရိဆိုင်ပြီးတော့တန်တိရဏဒီတန်တိရဏကြတော့ခုနဓာတ်ခွဲလိုက်တဲ့ခါကြတော့မနောဝိညာဏဓာတ်ဖြတ်သွားတယ်နော်အဲသကုပိစ္ဆဝိညာဉ်တွေပိစ္ဆဝိညာဉ်တွေပိစ္ဆဝိညာဉ်တွေကပိစ္ဆဝိညာဏဓာတ်ပိစ္ဆဝတံပရိဆိုင်တွေကမနောဓာတ်ကြံတဲ့စိတ်တွေက မနောဝိညာဏဓာတ်တန်ဒီရဏကိုတော့မနောဝိညာဏဓာတ်အနေနဲ့ဘုရားသုံးပါနော်တန်ဒီရဏ၃ခုရှိတယ်နော်တာမဏိဆိုင်ချုပ်ပြောက်တာတန်ညာ၃ခုသွားဖြစ်တယ်ဒီစိတ်ဖြစ်တာစေတသိက်တွေလည်းဖြစ်တယ်ဒီမှာလေးရေးထားတန်ညာ၃ခုကလည်းရှင်မုံရှင်ညတူပါသာနာပီတိဝိရိယကျင့်ညာသမစိတ်30အဲ့ဒီတရားတွေကိုသွားကျေစုပြုတယ်မနောဝိညာဏဓာတုမနောဝိညာဏဓာတုရဆိုတာဒါတဏိရသုံးကိုဆိုလိုတယ် သူနဲ့ရှင်ပေါ်ရှင်ဘက်ဖြစ်ပေါ်ဖြစ်ပဲစေတသိက်တွေအဲ့ဒီအတွက်ကိုတန်တမြေလူကအနိစ္စဓမ္မနံဒန္တရာပစ္စေနာပစ္စယောစကုဒွါရဝုထိဒီသုံးခုကိုပထမဆုံးကြည်ထားမယ်နော်ဒီသုံးခုဘုရားကစကုဒွါရဝုထိမှာဒီသုံးချက်ဟောတယ်ဒီသုံးခုကိုကြည်ပြီးတော့နှစ်ချက်နှစ်ချက်ဟောတယ်ပေါ့နော်နော်စကုဝိညာဏတကနေပြီးတော့ဟုတ်လားတံပရိဆိုင်တွေဆိုတော့မနောတကိုခြေစုပ်ပြုတယ်တံပရိဆိုင်တွေ ပြီးတော့မနောတကနေပြီးတော့တန်ဒီရဏသုံးခုဆိုမနောဉာဏ်တကိုကျေစုပြုတယ်အဲနှစ်ချက်နှစ်ချက်စီဟောသွားတယ်ဒါကသကုရဏဝိထိသောတာဒွါရဝိထိလည်းဒီသုံးခုကြည့်ပြီးမှတ်ထားရုံပါပဲနော်သောတာဟုတ်လားအာယုတကုဘုံရင်တာကြားတာလည်းမြန်တယ်ကြားသိစိတ်ဖြတ်သွားတယ်ဒီကြားသိစိတ်ကလည်းဥပတိပဲပေါ်ပြပြဖြစ်ပြပြတယ်နော်ဖြစ်ပြပြတယ် သောတာဝိညာဉ်စိတ်ပြတ်သွားပြီဆိုနောက်ကဘယ်ရောက်တံပရိဆိုင်ဖြစ်ပုံပြတ်ခြင်းသောတာဝိညာဉ်စိတ်ချုပ်ပြောက်ခြင်းဟာတံပရိဆိုင်ဖြစ်ပုံပေါ့နော်ခုနကစัจ जा မင်းကြီးနတ်ရွာဆံသွားတာသူသားအိရှင်မင်းသားသူသားကြီးဟုတ်လားဘယင်ဖြစ်ဖို့ဒါဖြစ်ပေါ်လာအဲ့ဒီအတိုင်းပါပဲဥပမာပေးတယ်နော်အဲ့တော့ဒီသောတာဝိညာဉ်စိတ်ကိုကြည့်ပြီးတော့သောတာဝိညာဉ်သောတာဝိညာဉ်တွေ့သောတာဝိညာဏဓာတ်ပေါ့ ဒီသောတာပညာနဲ့တကဒီတိုင်းမှာပဲစိတ်ရှင်စေတသိက်ရှင်နေရသကုညင်တွေးမှာသဗ္ဗစေတဒါနစရိခုနခုရှင်သလိုသောတာဝင်တွေးမှာလည်းသဗ္ဗစေတဒါနစရိခုနခုရှင်နေအတူတူပဲဒီတိုင်းမျိုးသွားအဲတော့သောတာဝိညာဏဓာတုတန်တံပြုတ်တကသဓမ္မဓာချောင်းပေါ့သူ့နောက်ကဒီတံပိဆိုင်ကိုသွားဖြစ်တယ်သောတာဝိညာဉ်စိတ်ကချုပ်သွားပြီဆိုစိတ်စေတသိက်ချုပ်သွားပြီဆိုတံပိဆိုင်ရောက်ကံပိဆိုင်ကကြပါတတ်တယ်မနောဓာတ် မနောဓာတုယတံတံတိတကအနိစာဓမ္မနံနော်မနောဓာသုံးမနောဓာဆိုတဲ့တံတိဆိုင်တွေ့ရလေသူ့ကြည်တဲ့ဖြစ်တာမဟုတ်စေတသိက်တွေဖြစ်ပါပါပါအကြောင်းမို့သန္တာပိတိဝိရိယကျညာသမစရိ30ဒါဘုရားကတန်တံမြေတကအနိစ္စဓမ္မနံဘာတတ္တိနဲ့ကျေစုပြုတဲ့အနန္တရပစ္စယတတ္တိဖြင့်ကျေစုပြုတဲ့ဈာကာလမှာအခြားမရှိဘူးနော် အကြာမရှိဘဲနဲ့ခြေစုပြုပါတယ်ဖြစ်သွားတဲ့အတွက်အနန္တပစ္စယတတ္တိဖြစ်ခြေစုပြုတယ်ဒီလိုမှတ်တာပဲပြီးတော့မှဒီတံပရိဆိုင်ဥပတိပင်ဖြစ်ပြီးပြတ်သွားတဲ့အခါကျဘယ်ကိုသွားခြေစုပြုလဲတန်တိရဏကိုသွားခြေစုပြုတယ်တံပရိဆိုင်ကိုခုနဘုန်းကြီးတို့ကဘုရားဘာဟောလဲမနောဒတ်နော်ဒီမနောဒတ်ကလည်းသူခုတည်းဒီစိတ်မနောဒတ်ဆိုတာတံပရိဆိုင်တွေကိုဆိုလိုတယ်ဒီတံပရိဆိုင်တွေပေါ့နောက်တစ်စုသွားပြီ ဒီတမ္ပတိဆိုင်တွေကသူနဲ့တူစိတ်စိတ်တွေပါတယ်ဒါကိုကြည့်ဘုရားက မနောဓာတုတန်တံမြုတကာစဓမ္မဒါလေးကြည့်တယ်ပေါ့နော် ပြီးတော့ဒီတန်နိရဏဒီတန်နိရဏသုံးခုတွေ့ရည်ရွယ်ပြီးတော့မနောဝိညာဏဓာတုယတန်တံမြုတကာနိသဓမ္မနံနန္ဒပစ္စေနပစ္စယောနော် စကုရတော်ဝီတိကြည့်ပြီးတော့ဘုရားနှစ်ချက်ဟောမယ်သောတာတော်ဝီတိကြည့်ပြီးတော့လည်းဘုရားနှစ်ချက်နှစ်ချက်စီဟောသွားတယ်နော်ဒါလေးတွေမှတ်ထားပေါ့ သူသူအတူတူပဲဟောဖို့ဟောနေရနော်ဘုန်းကြီးတို့သက္ကဝိညာဏတနေရာမှာသောတာဝိညာဏတပြောင်းသွားတာဒီလောက်ပဲကွဲမယ်အဲ့ဒီဂာဏတရဝိတိကြအဲ့ဒီနေရာမှာဂာဏဝိညာဏတပြောင်းသွားဂာဏဝိညာဉ်တွေးအပြောင်းလာဂာဏဝိညာဉ်တွေကလည်းသူနဲ့တူစေတသိက်တွေဖြစ်တဲ့ဒါဂာဏဝိညာဏဓာတုတန်တံမြုပ်တကာဇဓမ္မနော်ခဏဉ္စီတခဏပဲဥပတိပြင်း ချုပ်ပြောက်သူချုပ်ပြောက်ခြင်းကဘယ်ဟာပေါ်ဖို့လဲတံပရိဆိုင်ဖြစ်ပေါ်ဖို့မနောဓာတုယတံသံမြုပ်လကနေစာဓမ္မနံအနန္တပစ္စေနပစ္စယောနောက်ကတံပရိဆိုင်တွေတွဲအနောဓာတံပရိဆိုင်တွေကသူနဲ့တူရှင်မော ရှင်မဲ့စေတသိက်ပါတဲ့အတွက်နောဓာတုယတံသံမြုပ်လကနေဓမ္မနံအနန္တပစ္စေနပစ္စယောဒါက ဇကုဝိညာဏသောတာခန္ဓာသောတာဝိညာဏဓာတ်ခန္ဓာဝိညာဏဓာတ်ချုပ်ပြောက်ခြင်းကြောင့်တံပတိဇံဖြစ်ပေါ်တယ်။တံပတိဇံချုပ်ပြောက်ခြင်းကြောင့်ပေါ့တန်တေရဏဖြစ်ပေါ်ပုံနောက်တာတစ်မျိုးဟောပါတယ်။နော်။တံပတိဆိုင်တွေချုပ်ပြောက်ခြင်းကြောင့်မနောဓာတုတံသံယုတ်တကတာဓမ္မသူနဲ့တူရှင်မောရှင်မစိပိတ်ဖြစ်တယ်။ဒီတံပတိဇံချုပ်ပြောက်သွားတော့ဘာဖြစ်ပေါ်မလဲ။တန်တေရဏ၃ခုဖြစ်ပေါ်တယ်။တန်တေရဏ၃ခုကိုဘုရားကဘာဟောလဲ။ မနောဝိညာဏဓာတုယတန်တာပြေတကနိစ္စဓမ္မနံနန္ဒပစ္စေနပစ္စယောဒီဝီထိလေးကိုဒါစိတ်แท้ကိုမြင်အောင်ကြည့်တာဩဒါလေးကြည့်ပြီးဘုရားဟောနေတာပဲအဲ့ဒီသုံးချက်ပဲသကုဉ္စနော်သကုဉ္စတံတေဆိုင်တန်တိရနာသောတာဝဉ္စတံတေဆိုင်တန်တိရနာဂာနဝဉ္စတံတေဆိုင်တန်တိရနာဇေဝဝဉ္စတံတေဆိုင်တန်တိရနာဇေဝဝဉ္စတွေးသွားလိုက်အောင်မယ် နော်ဇိဝဝิญဉ်တွေးဒီဇိဝဝิญဉ်စိတ်လေးကြည့်ပြီးဘုရားပါဟောလေဇိဝဝิญညာဓာတုယသူနဲ့အတူရှင်မောရှင်မစေတသိက်တွေကြည့်ပြီးတော့သဗ္ဗစေတသာနာစိတ်ခုနှစ်ခုကြည့်ပြီးတန်တမ်းမြုတက္ကသဓမ္မာဒီလိုဟောသွားဟောဇေဝဝิญဉ်နောက်ကပါပြတမ္ပတိဆိုင်ဇေဝဝิญဉ်စိတ်တဲ့ဥပတိပြင်းဆိုချုပ်ပြောက်သွားတဲ့ပြိုင်နဲ့တမ္ပတိဆိုင်ဖြစ်ပေါ်ဖို့ဈာကာလမှာအကြာမရှိဘဲနဲ့ဖြစ်သွားတဲ့အတွက်နန္တရပစ္စယတတ္တိဖြင့်ကျေစုပြုဒီတမ္ပတိဆိုင်ဖြစ်ပေါ်လာတဲ့အတွက် အနောဓာတုယတန်တံမြေကနိစ္စဓမ္မနံအနောဓကသူနဲ့အတူစိတ်စိတ်တွေဖြစ်တဲ့အတွက်တန်တံမြေကနိစ္စဓမ္မနံအခြားမကြီးအခြားမရှိအမြင်ကျေစုပြုတဲ့အတွက်အနန္တရပစ္စည်းနာပစ္စယောအဲနောက်ဒီတမ္ပရိဆိုင်ဖြစ်ပေါ်ပြီးတော့ပဲပါဗျာတန်နေရတမ္ပရိဆိုင်ဖြစ်ပေါ်ချုပ်သွားရင်တန်နေရနာဖြစ်ပေါ်လာတယ်အဲ့ဒါလေးကိုရည်ရွယ်ပြီးဖျားပါအောင်လေတမ္ပရိဆိုင်တွေအတွက် အနောဓာတုတန်တံမြုတကာဇဓမ္မသူဟာနဲ့သူပြောင်းရောဒါအကြောင်းတရားနော်နောက်ကတန်နိရာသုံးခုတွေ့ပါလေမနောဝိညာဏဓာတုယာတန်တံမြုတကာနိဇဓမ္မနာနန္ဒာပစ္စေနပစ္စယောသူဟာလည်းနဲ့သူအကြောင်းကျုပ်အကြောင်းကျုပ်မြောင်ရောဟောဒါကဘယ်စိတ်ကိုပြောနေတာဒါဘယ်စိတ်ကိုပြောနေတာဒါဘယ်စိတ်ကိုပြောနေဒါလေးတွေစိတ်ထဲမှာမြောင်ကြည့်လိုက်ဟောနောက်ဆုံးချက်ကြည့်လိုက်ဘာယဝိညာဉ်စိတ် တခုခုအာယုကကိုလာထိပြီးဆိုရင်ထိသိစိတ်ဖြစ်တယ်နော်ထိသိစိတ်ကောင်းတာတွေ့ထိတယ်မကောင်းတာပြနှစ်မျိုးရှိတယ်ကာယဝိညာဏဓာတုနော်ကာယဝိညာဉ်တွေကာယဝိညာဏဓာတ်အနေနဲ့ပဲကာယဝိညာဏဓာတ် သူနဲ့တူစေတသိက်တွေပါတဲ့အတွက်တန်တပိတကာနိစ္စဓမ္မနံဒီတန်ကအကြောင်းတရားနော်ဩဒီကာယဝိညာဉ်စိတ်တွေဥပတိပင် ဖြစ်ပြီးပြတ်သွားတဲ့ချိန်မှာဘယ်သွားကျေစုတံပရိစ္ဆန်ဖြစ်ပေါ်ကိုကျေစုပြုတ်လိုက်တာပဲမနောဓာရုယာတံတံပြရကနိစာဓမ္မနာနန္ဒရပစ္စေနပစ္စယောအဲ့လိုမှတခါတံပရိဆိုင် ဖြစ်ပေါ်ပြန်တော့ချုပ်သွားတယ်ချုပ်သွားပါဘောတန်ဒီရဏပေါ်လာတန်ညာသုံးခုတံပရိဆိုင်ကိုဘုရားကမနောတန်နေတာဟောထားတယ်ပြီးတော့ ဒီမနောဒကလည်းသူနဲ့အတူစိတ်စေတသိက်တွေပါတယ်ဒါကြောင့်မနောဒာတူတန်တံမြေတကာဇဓမ္မတံပတိဆိုင်ဥပတိပင်ဖြစ်ပြီးပြတ်သွားတယ်ပဲရောက်တန်ဒီရဏဖြစ်ပေါ်လာအနန္တတတိဈာကာလမှာအခြားဘောလည်းမချောကာလလည်းမချောချိန်လည်းမချောနဲ့ဖြစ်ပေါ်ခြေစုပြုတဲ့အတွက်အနန္တပစ္စယတတိခြေစုပြုတဲ့တန်ဒီရ၃ခုတန်ဒီရ၃ခုကလည်းသူကျဖြစ်တော်မူစေတသိက်တွေပါနောဓာဒုယတန်တံမြေတကာလည်းဓမ္မနန္ဒပစ္စေနပစ္စယော ဒါလေးမှတ်ထားအောင်နော်ဒီဝိဓိဇာလေးနဲ့ဒီဟာလေးစိတ်ထက်မြောင်ကြည်လိုက်ပေါ့နော်အခုကဒီသုံးခုပဲပြီးသေးတာနော်ဒီဝိဓိမှာအဲ့ဒါလေးမြောင်ကြည်တာနော်အဲ့မှာပဋ္ဌာန်းကြီးကြည်လိုက်တဲ့အခါကျတော့ဘာပဲပြီးသေးလဲသကုဉ္ဇဏတာ သောတာဉ္ဇဏတာခန္ဓာဉ္ဇေဝကာဝဉ္ဇဏတာတံပတိဆိုင်တွေးပြီးပြီးတန်တိနာသုံးခုဒါပဲပြီးသေးတယ်နော်စိတ်နေတဲ့ကြည်နော်ဒီသုံးချက်ပဲနော်အဲ့ဒီပိစတော်တာအတွက်အလိုနှစ်ချက်နှစ်ချက်စီဟောသွားတယ်သကုဒ္ဒရာအတွက်နှစ်ချက် သောတာဒရအတွက်နှစ်ချက်ကာဏဒရတစ်ချက်စေဝဒရအတွက်နှစ်ချက်ကာဒရအဲကျန်တဲ့ဒီမှာဒီတော့ဘုံကစီတော့ဘုံကိုပြပြစာဝဇံနော်ဒီတောင်ကျန်သေးတယ်ဒီဒီမှာတစ်ဖက်ကျန်နောက်ဟုတ်သောဆိုတရားယုံနော်ဒီဟာတွေကျန်နေသေးတယ်နော်အဲ့ဒါတွေကဘယ်လိုဖြစ်သွားသလဲနော်ဘယ်လိုနော်ဒီခုနဟောပြောချက်ဆဲချက်ထဲမှာမပါသေးပါလားအဲ့လိုမေးစရာရှိတဲ့အတွက်ဘုရားက နောက်ထပ်ဒီမှာပုရိမာပုရိမာကုသလဓမ္မပစ္စည်းမနံပစ္စည်းမကုသလနံဓမ္မနံနန္ဒပစ္စည်းမျိုးဒါဆက်ဟောလာနော်အဲ့ဒီခါကျတော့ဘုန်းကြီးတို့ဒီဟာတွေသိဖို့ကြတော့နောက်ထပ်ပြတဲ့ဒီကကြီးနောက်ထပ်ဟိုဝီထီဆရာလေးပြမယ်နော်ပရိသန်နေနဲ့တွဲထားတဲ့ဝီထီဆရာအခုဒီအောက်ပိုင်းမှာပါအဲဟုတ်ပြီဝီထီဆရာလေးအဲ့ဒီခါကျတော့ဘုန်းကြီးတို့ကဘာလာမလဲဆိုတော့ အဲဟုတ်ပြီခုနဒါလေးကြည့်မယ်ဒီဝီထီဇာခုနဝီထီဇာနဲ့အတူတူပါပဲဒါကြတော့ဝီထီအားလုံးပေါ့ဘယ်ဝီထီမယ်ဆိုခုနပြီးသွားတာကဒီမှာပြစ္ဆဝိညာဉ်စကုဝိညာဉ်သောတာဝိညာဉ်ကာနောဝိညာဉ်ဇေဝကာဝင်ဒါပြီးသွားပြီတာမတိဆိုင်တန်နေတာဒီထီအောင်ဒီသုံးခုပြီးသွားကြံတာတွေကြံနေသေးတယ်ကြံနေတဲ့ခါကျဘုန်းကြီးတို့ဘာသိထားမလဲဆိုအဲ့ဒီတရားတွေကိုတခါ ဒီတိတဝင်ကနေစပြီးဒီစိတ်တွေကုံတော့ဘယ်ဝီထိမယ်ဆိုဒီလိုဟောဒါဝိဘက်လားခရီကုသိုလ်လားအကုသိုလ်လားဝိဘက်လားကရိယာလားဒါခွဲထားခွဲထားလို့ရတာဘုရားကျန်တာဘယ်လိုဟောသွားတယ်ဆိုမြင်သွားလိုက်တယ်နော်ဇက်အနေနဲ့ခွဲလိုက်တာပေါ့လေကျန်တဲ့ဒီဝီထိဖြစ်စဉ်နဲ့ဘယ်ဝီထိဖြစ်စဉ်မဲ့ကြည့်ကြည့်နော်ဒီလိုဒီလိုနောက်အောက်ကနေခွဲလိုက်ပေါ့နော်ဒီထဲမှာဆိုရင် ဒီမှာပြေစရဝီထိပါတယ်ဒီမရဏတာနာဝီထိပါတယ်နော်ပရိသဏီဝီထိပါတယ်ဒါမျိုးပေါ့ပရိသဏီဒီရဝီထိဒါကကြတော့ပြေစရဝိညာဉ်ဝီထိမနောဒါရဝီထိဒါပြေစရဝီထိမနောဒါဝီထိမရဏတာနာဝီထိဒီဝီထိတွေကြံမြင်ပေါ့ဒါတော့မှဘုန်းကြီးတို့ဇာနာဝီထိတို့မကဝီထိဘယ်ဝီထိပဲခြားကြလေဘုန်းကြီးတို့ဒီတဲ့မလွတ်ဘူးဗျနော်ဘုန်းကြီးကတော့ပြောပြအဲ့ဒီဟာအကျန်ကိုကသဘောကျသွားလိုက်နော် အဲဒီမှာကြည်လိုက်ကြအောင်လို့တခါပရိသန်နေစိတ်အဲကြောင့်ပရိသန်နေစိတ်ဆိုရင်ဘုံကြီးအဲဒီမှာဓမ္မကြီးတို့ဘုံကြီးတို့ဒကာကြီးတို့တင်နန်းတို့တင်နန်းသားများเนี่ยဗာတရားပရိသန်နေစိတ်ပရိသန်နေပြီးတော့ဘဝတစ်ခုကသေသွားသေသွားဒီဘဝဖြစ်လာသေသွားတော့ခဏလေးပဲသုတိဆိုဥပဒေခဏလေးပဲဘာမှမကြောက်ဒီကပရိသန်နေဖြစ်လာဘာမှမကြောက်ဖြတ်ကြလိုက်ဒီဘဝရောက်နော်အနန္တကာလမှာချားမရှိဘူး ကိုရောမဲ့ပုံကတန့်ဖြတ်ပါဈာကလာချမရှိဒါအနန္တပစ္စယတတ္တိပြီးကျေစုပြုတယ်လို့ပဲဒါကြတော့ဘုန်းကြီးတို့ဒီတကယ်ဟိုဒေဝစကုဘိညင်းတွေပါလေမြင်ရတဲ့ပုံကမှမြင်နိုင်တယ်ဘုန်းကြီးတို့ခုပြောနေတာစာပေနဲ့အရာပြောနေတာကိုမြင်လို့ပြောနေတာမဟုတ်ဘူးဘုရားတမိတညာနဲ့ဟောထားတာကိုပြန်လေးလာပြီးသင်ပြပေးတဲ့နေထားတော့ပဲရှိနော်ကိုကိုယ်တိုင်ကျင့်ဒီတရားတွေကိုမြင်ဖို့ကျင့်တဲ့နီးလန်းနေလဲပေးထားပါ ကိုယ်ကိုယ်တိုင်ကျင့်ကြည့်မှသိနိုင်ပါတယ်အဲတော့ဒီပရိသန်နေစိတ်ပရိသန်နေစိတ်ဆိုအဲတော့ဒီအာရမဒီတို့ပကိမ့်မိုင်းကိုသွားပြီးအာယုံပြုရတော့မယ်ပရိသန်နေစိတ်ပရိသန်နေကိစ္စနော်ပရိသန်နေကိစ္စပုံလေးကိစ္စဒါဒီဝိရိစိတ်ကသူ့ကိစ္စနဲ့သူဆောင်ရတာပရိသန်နေ တည်ပြီးဆိုပရိသန္တိကိစ္စပရိသန္တိတည်တဲ့ကိစ္စဘဝစဖြစ်မှုကိစ္စဆောင်ရွက်တဲ့ဘဝင်ကဘဝတွေဆက်မပြောင်းဆောင်ရွက်တယ်နော်ဘဝင်တွေကဘဝင်ကိစ္စဆောင်ရွက်တယ်ဘဝင်တွေဆိုတာကငြိမ်သက်တဲ့သဘောမျိုးပေါ့နော်သူဘဝင်တွေဘဝကိုအဆက်မပြောင်းဆက်ပေးတဲ့သဘောမျိုးဆောင်ရွက်တယ်နော်ပြစ္ဆဒဝေဇံအာယုံ၅ပါးဆင်ញင်တဲ့သုံးဖို့ငြိမ်သက်တဲ့စိတ်ကလှုပ်ရှားတဲ့စိတ်ဖြစ်အောင်ဆောင်ရွက်တယ်ပိဿဝိညာဉ်သကုဝိညာဉ်ဆိုရင်တော့ မြင်သိတဲ့ကိစ္စဆောင်ရွက်တယ်သောတာဝိညာဉ်ကကြားတဲ့ကြားမှုကိစ္စဆောင်ရွက်တယ်စာရိပုတ္တကိစ္စနဲ့သူဆောင်ရွက်တာတံပလိဆိုင်ကအာယုံလက်ခံတဲ့ကိစ္စဆောင်ရွက်တယ်တဏိရာကိစ္စတဏိရာကြအာယုံကိုစုံစမ်းတဲ့ကိစ္စဆောင်ရွက်တယ်ဘုထောကြတော့ဒါကောင်းလားဆိုးလားကုသိုလ်လားကုသိုလ်ဆုံးဖြတ်တဲ့ကိစ္စဆောင်ရွက်တယ်ဇောကြတော့ဇောကြမြန်မြန်ဖြစ်တဲ့သဘောအစိမ်ဟုန်နဲ့ဖြစ်တော့တို့ကြဒါကြောင့်ဒီမှာအနည်းဆုံး၅ချိန် များဆုံး9ကြိမ်အချိန်ကုန်20ဖြစ်ပြီးဒီအာယုန်ကိုခံစားတာနော်အဲ့လိုအာယုန်ခံစားရင်ကိစ္စဆောင်ရွက်တယ်တရားယုံကိစ္စရဒီဇောအာယုံကိုထပ်ခံစားတဲ့ကိစ္စကိုဆောင်ရွက်တယ်နောက်ဘဝင်ဘဝင်နေကြခုနဘဝမပြောင်း ဆောင်ရွက်တယ်သုတိဘဝမှာအဆုံးစကိစ္စဆောင်ရွက်တယ်ပရိဒါနေနောက်ဘဝတစ်ခုဆောင်ရွက်တာဒါမျိုးသွားတယ်ပေါ့အဲ့ဒါတွေသိတာအဲ့တော့ဒီမှာကဘုရားကခုနက ပိစရရာဝိထိကြည့်ပြဒါပဲဟောသေးတယ်ပိစဝိညာဉ်တာမရိသတာဏဒီသုံးခုပါဟောတယ်ကျမ်းနာတွေမဟောသေးဘူးကျမ်းနာတွေဟောဖို့အတွက်ဘုန်းကြီးကဘယ်လိုလိလာမှလဲဒီပရိသန်တွေဟာဘာစိတ်တွေလဲအဲ့ဒီစိတ်တွေသိပြီဆိုမှဒါဝိပလာ ကုသလာ အကုသလာကရိယာလာဒီလိုခွဲရခွဲလိုက်တဲ့ခါကျရင်ဒီဟောနီကိုဒီအောက်ကဟောနီကိုသဘောပေါက်နော်အဲ့တော့ပရိသန်တွေ ပရိသန်နေစိတ်ဘဝင်စိတ်သုတိစိတ်ဆိုတာအတူတူပဲဗျပရိသန်နေစိတ်ဆိုတာဘာတွေလဲဆိုအဟိစိတ်ထဲမှာဥပေက္ခတန်နေတဲ့နာစိတ်နှစ်ခုပေါ့နော်အဲ့ဒီနှစ်ပါးပေါ့အဲ့ဥပေက္ခတန်နေနာစိတ်နှစ်ပါးဒီတဲ့အခါကျတော့ကာမောဇရမာဝိပစိတ်က၈ပါးစိတ်ထဲမှာလှမှတ်ထားမယ်နော်မဂ္ဂဝိပစိတ်က9ပါးအဲ့ဒီ19ပါးနော်ဘဝတစ်ခုစစချင်းသူကပရိသန်နေကိစ္စဆောင်ရွက်လိုက်တာ ဘဝရဲ့အစဖြစ်မှုကိစ္စသူကဆောင်ရွက်ပေးလိုက်တာဒီလိုမှတ်ထားပါတော့ဒါဝိရိဒာနေကိစ္စလို့ခေါ်တယ်နော်ဘဝတစ်ခုอืมစစားခြင်းပေါ့နော်ဒီစိတ်နဲ့ပဲပရိသတ်နေနေလိုက်တာပေါ့ဒီ16ပါးရှိတာပေါ့16ပါးတွေကတပါးပါးနဲ့ပေါ့နော်ဒါတော့ပုဂ္ဂိုလ်လိုက်ပုံလိုက်နဲ့ဆိုင်တာပေါ့နော်နော်မြမဆိုမြမနဲ့ရူပဘုံဆိုရူပဘုံနဲ့ပရိသတ်နေနေမယ် ဘုန်းကြီးတို့လူပုံဆိုလူပုံရဲ့ပရိသန်နေစိတ်တွေရှိတယ်ပေါ့သူပရိသန်နေ16ပါးလုံးတော့မဖြစ်ဘူးဘုံကလိုက်ပုပ်ကိုလိုက်ပွဲသွားမယ်ပေါ့နော်ဒါပရိသန်နေပရိသန်နေနေမှုကိစ္စကိုဒီပရိသန်နေကဆောင်ရွက်တယ်နော်ပြီးတော့ဒီမှာဒီပရိသန်နေဘဝင်အဲ့တော့ပရိသန်နေ16ပါးမှာခုနကြည့်လိုက်ဥပေက္ခတန်နေတာနှစ်ပါးဆိုကုသလဝိပ္ပအကုသလဝိပ္ပဝိပ္ပပဲမဟာဝစိတ်7ပါးဒါလည်းဝိပ္ပပဲမဂ္ဂဝစိတ်9ပါးဝိပ္ပပဲ ဇက်အနေနဲ့ခွဲလိုက်ရင်ဇက်ဆိုကုသိုလ်အကုသိုလ်ဝိဘက်ကရိယာဒီပရိသန်ဒီကိစ္စတတ်တဲ့စိတ်တွေကိုဇက်အနေနဲ့ဝိပါသုံးသပ်လိုက်ပါဝိဘက်ပဲဒီလိုမှတ်ထားမယ်နော်ဇက်အနေနဲ့ဝိပါနောက်ဘဝင်ဘဝင်တို့ပရိသန်တွေတို့စုတိဆိုတာအတူတူပဲဘဝင်ကြပါလေဆိုတော့ဒီဘဝတွေတစ်ခုပြီးတစ်ခုပေါ့အဆက်မပြတ်ရအောင် ဆက်ပေးတဲ့သဘောပဲနော်ဘဝလို့ဘုန်းကြီးတို့ဒီလိုနိုးနေကကြတော့လှုပ်ရှားတဲ့စိတ်တွေဖြစ်တော့အာယုတခုခုတွေးလာမြင်စရာအောင်ကြားစရာအောင်တွေလှုပ်ရှားတဲ့စိတ်တွေဖြစ်အဲ့ဒီစိတ်တွေမဖြစ်တကငြိမ်သက်တဲ့စိတ်တွေဖြစ်သွားငြိမ်သက်တဲ့စိတ်ပြီးသူကမပြတ်ဒီဘဝကိုဆက်ပေးနေနော်အဲ့ဒါဘဝင်ပဲဘဝတွေမပြတ်ရအောင်ဆက်မပြတ်ရအောင်အစဉ်ဆက်မပြတ်ရအောင်ဆက်ပေးတဲ့စိတ်တွေဒါဘဝင် ပုံဝင်ကိစ္စလို့ခေါ်တယ်နော်ပရိသန္တိဒီဘုံ15ချက်16ချက်ဖြစ်တဲ့ဒီတော့ဘုံကစလောက်ဘုဂုပိစအတူတူပဲဒီစိတ်တွေကခုနပရိသန္တိစိတ်နဲ့အတူတူပဲဆိုတော့ဇတ်အနေနဲ့ခွင်ပါပြီဝိဘတ်ဇတ်ပဲပရိသန္တိစိတ်ဆိုတာဒါပဲဝိဘတ်စိတ်ဆိုတာဒါဘဝင်စိတ်ဆိုတာဒါပဲသုတိစိတ်ဆိုတာဒါပဲခုနစိတ်တွေပြန်ပြောမယ်ကိုစိတ်တွေမှာမှတ်ထားပါဥပေက္ခတာနိနာစိတ်နှစ်ပါးမာဝဝစိတ်၈ပါး မေဂဝိပစေကိုပါရူပဝိပ၅ပါအရူပဝိပ၄ပါပေါ့အဲ့ဒီ19ပါပဲတကယ်တော့ဇတ်အနေနဲ့ခွဲရင်သူလည်းဝိပက်နော်ဟောသုတိကြောကြည်လိုက်ဒီသုတိကလည်းဒီဝိပက်ပဲလေဘွားတကူကဘုန်းကြီးတို့သေးလာတယ်သေပြီးဒီဘက်ဘွားရောက်နော်တေဂာနိကာလပရိသန္တိကိစ္စဆိုခဏလေးပဲဥပတိပင်ဆိုပြီးသွားသုတိဆိုဥပတိပင်ဖြတ်ကလေးသေးသွားဘုဘဘွားရောက်သွားနော်ဘွားတကူစဖြစ်ပြီးဆိုရင် ဒါပရိသန်နေစိတ်နဲ့စားဖြစ်ဘာတွေကို ဆုံးသက်သွားပြီးသုတိစိတ်ဒါခဏလေးပဲဥပတိဖြစ်မိပါကြံတဲ့ဘဝတတန်လျှောက်လုံးမှာဝိဓိစိတ်တွေဖြစ်ခြင်းဖြစ်မယ်ဝိဓိမုတ်စိတ်ဝိဓိစိတ်ဆိုတာလှုပ်ရှားတဲ့စိတ်ပေါ့ဝိဓိမုတ်စိတ်ဆိုတာငြိမ်သက်တဲ့စိတ်တွေဘဝင်စိတ်တွေဖြစ်နေဘဝင်စိတ်ကဘဝတလျှောက်လုံးဖြစ်နေလှုပ်ရှားတဲ့စိတ်တွေမဖြစ်ဘူးဝိဓိစိတ်တွေမဖြစ်ဘူးဆိုဘဝင်စိတ်တွေကြဖြစ်နေတဲ့ဒီလိုမျိုးမှတ်ထားပေါ့နော် ဒါကြောင့်ဘဝကိုဆက်ပေးတဲ့စိတ်ဘဝကိုမပြတ်အောင်လုပ်ပေးတဲ့စိတ်ဟာဘဝင်စိတ်လို့ဒီလိုမှတ်တာဒီဘဝင်စိတ်တွေကိုလည်းကုသိုလ်ဝိဘက် ကရိယာခွဲလိုက်တဲ့ခါကျတော့ဝိဘက်နော်သုတိစိတ်ကိုလည်းကုသိုလ်ဝိဘက်ကရိယာခွဲလိုက်တော့ဝိဘက်ဒါကြောင့်အောက်မှာဝိဝိရေးတာဆိုဝိဘက်ရေးနော်ဘဝင်မှန်သမျှဝိဘက်ပရိသန္တိမှန်သမျှဝိဘက်သုတိမှန်သမျှကလည်းဝိဘက်ဒီလိုမှတ်ထားကဲပြင်စရာဝေဇံသွားလိုက် ဒါကပိစရရဝီထိကြပိစရဝဇံပေါ့နော်မနောရရဝီထိကြတော့မနောရဝဇံဒီလိုလေးတခါလေးမြင်အောင်ကြည့်နိုင်အောင်လို့တန်ခွဲတာနော်ပိစရဝဇံကျတော့ဒီအာယုံ၅ပါးကိုဆင်ញင်တဲ့စိတ်ကြောင်းလဲပေးတဲ့စိတ်အဲ့ရနေပိစဝိညာဉ်ဖြစ်တယ်မနောရဝဇံကျတော့ဒီအာယုံ၅ပါးမမြင်ဘူးစိတ်ထဲမှာပဲထိုင်းနေဒီအာယုံ၅ပါးပြန်တွေးတာနိအဲ့ရနေဇောတွေဖြစ်တယ်တွေးတဲ့အာယုံအကုသိုလ်ဖြစ်အောင်တတိနဲ့တွေးမှဆိုရင်တတိနေနဲ့ရှိနေမှဆိုကုသိုလ်ဖြစ်မယ် တတိလွတ်ပြီးတွေးနေမှဆိုအာဟုတုတွေဖြစ်တော့ပေါ့နော်အဲဇောရှိမှာကဒီမှာကပြစ္ဆရာဝတ္တရဝုဒ္ဓိမှာဝုထောဖြစ်တယ်ဘုန်းကြီးတို့မနောရဝုဒ္ဓိမှာဆိုမနောရဝုဆံအတူတူပါပဲဒီမနောရဝုဆံမဲ့ဝုထောလို့သုံးထားတာဒီနှစ်ခုနော်ပြစ္ဆရာဝတ္တဟိုပြစ္ဆတော်တော်ဝုဒ္ဓိတွေမှာじゃဒီမနောရဝုဆံမှာလည်းဝုထောအနေနဲ့သုံးတယ်ဒီလိုမှတ်ဘုန်းကြီးတို့မနောရတော်တော်ဝုဒ္ဓိတွေမှာじゃတော့မနောရဝုဆံဓာတ်ရိုက်သုံးတယ်ပေါ့ဗျာနော်မှတ်ထား အဲ့တော့ဒီပိစရဝေဆံမနောရဝေဆံကြည်လိုက်ရှေ့ကအတ္တဝေစိတ်တွေပရိသန္တိစိတ်တွေငြိမ်သက်တဲ့စိတ်အဲ့ဒီငြိမ်သက်တဲ့စိတ်ကနေပိစရဝေဆံနောက်ပိုင်းကစိတ်တွေကလှုပ်ရှားတဲ့စိတ်တွေဖြစ်တယ်။အဲကြောင့်ဒီနေရာမှာဆရာတော်တိတိလာယူဆတာလေးဘုန်းကြီးသဘောကျတာခဏခဏပြောရှေ့ကတိတဝဘုံငါးစနာဘုံငြိမ်သက်တဲ့စိတ်တွေဖြစ်နေတယ်။နောက်ကမြင်သိစိတ်ကြားသိစိတ်ဒါတွေပြင်လှုပ်ရှားတဲ့စိတ်ဖြစ်မှာ အဲ့တော့ပြင်းစလောက်ဇန်လေးကိုသူကဘယ်လိုတိတ်ပြပြန်လဲငြိမ်သက်တဲ့စိတ်ကလှုပ်ရှားတဲ့စိတ်ကိုပြောင်းပေးတယ်စာဝေရကတော့ဒီအာယုံ၅ပါးကိုဆင်ကျင်တယ်ယူပါယုံဆင်ကျင်တယ်တတာကိုဆင်ကျင်တယ်ဒီလိုပြောတာပေါ့နော်ပြောင်းပေးလိုက်တာပါပဲဒါပြင်းစလောက်ဇန်ခေါ်ဒီပြင်းစလောက်ဇန်ကကြည့်လိုက်လေဘုန်းကြီးတို့အဲဒီစိတ်၁၈ပါးထဲမှာကရိယာစိတ်ထဲမှာပါတယ်အဲဒီကရိယာစိတ်၃ပါးကပါလို့ပြင်းစလောက်ဇန်မနောရဝဇန်ဟတိတပတ်ဒါကြောင့်ပြင်းစလောက်ဇန်ကို ဟုတ်လားခုနဇတ်အနေနဲ့ခွဲပါပြင်ကရိယာစိတ်နော်မနောရဝိဇ္ဇံမနောရဝိတိကြည်လိုက်ဒီမနောရဝိဇ္ဇံကိုဇတ်အနေနဲ့ကြည်လိုက်ရင်လည်းဘာဖြစ်မလဲကရိယာစိတ်အဲ့ဒါလိုမျိုးလေးမြင်အောင်ကြည့်ပေါ့နော်ပထမဝိရိပစ္စည်းနေနားလဲသဘောပေါက်တာဒါကဝိရိပစ္စည်းနေမှာဘုန်းကြီးတို့ပါလဲဇတ်အနေနဲ့ခွဲခြားလိုက်ဒါကုသိုလ်လားအကုသိုလ်လားဝိဘက်လားကရိယာလားဒီလိုခွဲတိုင်းနောက်တော့နောက်တစ်ခုဆက်သွားမယ် ဣဇရဝုဒိဆိုနောက်ကပစ္စဝိညာဉ်လာမယ်မနောဝုဒိကတော့မရှိဘူးပစ္စဝိညာဉ်သက္ကုဝိညာဉ်သောတာဝိညာဉ်ခန္ဓာဝိညာဉ်စေဝဝိညာဉ်ကာဝိညာဉ်နော်ဒါကဝိညာဉ်မြင်သိစိတ်ဆိုရင်ကောင်းတာမြင်တာရှိတယ်မကောင်းတာမြင်တာရှိတယ်ကောင်းတာမြင်ကုသလဝိပ္ပစိတ်မကောင်းတာမြင်အကုသလဝိပ္ပစိတ်ကြားတာလည်းဒီတိုင်းပဲကုသလဝိပ္ပစိတ်အကုသလဝိပ္ပစိတ်အနတ်နာနဲ့ခါလည်းဒီလိုနှစ်မျိုးပဲစားစရာစားရကောင်းတာစားမယ်မကောင်းတာစားမယ် အတွေ့အထိမကောင်းတာတွေ့ထိမကောင်းတာနှစ်မျိုးနှစ်မျိုးစီလာကုသလဝိပယအာကုသလဝိပယဒါလေးလည်းဝိပယစိတ်တွေကြီးပဲပိဇဝဉ္ဉ္နေဒွေပိဇဝဉ္ဉ္တစ်ဆယ်ပိဇဝဉ္ဉ္တစ်ဆယ်ဒါလည်းပါလေဝိပယစိတ်တွေချက်မှနော်အဲ့ဒီနောက်မှာတံပတိဆိုင်အဲ့ဒီစိတ်မှာကဘုန်းကြီးတို့ဝိပဿနာကရိယာပဲရှိတယ်ဒီလိုပဲတာမမှတ်ထားလိုက်ပေါ့နော်တံပတိဆိုင်ဒွေ နော်ကောင်းတာလက်ခံမယ်မကောင်းတာလက်ခံမယ်ကုသလဝိပယဥကလဝိပယသုလဝိပယတဏိရဏ၃ခုနော်တဏိရဏ၃ခုကောင်းတာစုံစမ်းမယ်မကောင်းတာစုံစမ်းမယ်ဒါလည်းဝိပက်တွေပဲငါအဲ့လိုခွဲကြည့်ပါဟုတ်ထောနော်ဟုတ်ထောဟုတ်ထောဆိုတာခုနမနောရဝိဇ္ဇံဒီမနောရဝိဇ္ဇံလေးမှာဘုန်းကြီးတို့ကတတိလေးနဲ့ဉာဏ်လေးနဲ့ စင်ញင်နှလုံးသွင်းတတ်ရင် နောက်ကဇောတွေမှာပါပြကုသိုလ်ဇောဖြစ်သွားမယ်ဒီမနောတော်ဥဇမအာယောနိတော်မတွေကလားစင်ញင်နှလုံးသွင်းမှုမတတ်ဘူးတတိလွတ်နေမှဉာဏ်မရှိဘူးဉာဏ်မဲ့နေမှဆိုရင်နောက်ကဘာဖြစ်မှာအကုသိုလ်ဇောတွေဇောတယ်ကုသိုလ်ဇောဆိုအကုသိုလ်ဇောဒီတိုင်းဒါပဲထျောက်မြင်မယ်ပုရုဇဉ်ဖြစ်နိုင်မယ်သောတာပန်တရားကအနာဂံတိုင်အောင်ပဲနော်နောက်ကမြင်တဲ့အာယုံပေါ်မှာ တတိညာရှိနေယောနိတော်မတိကာရရှိနေဘာသောဖြစ်မလဲဟုတ်တော်နောက်ကဒီဟုတ်တော်ဆုံးဖြတ်လိုက်တာဟုတ်တော်မှာတတိညာပါနေဒီဇောတွေမှာကုသိုလ်ဇောဖြစ်ဟုတ်တော်မှာအယောနိတော်မတိကာရတတိညာလွတ်နေပါပြီအကုသိုလ်ဇောဖြစ်နော်ဘုဒ္ဓဇင်မဲ့ဖြစ်ဖြစ်သောတာပန်ဖြစ်သရဂမြနာဂမြဒါဖြစ်မှာဘုဒ္ဓဇင်သောတာပန်သရဂနာဂတဲ့ကုသိုလ်လည်းဖြစ်နေညာအကုသိုလ်လည်းဖြစ်နေဒါပဲသူ့ရဲ့ပုံမှာမူတည်တယ်သူ့စိတ်ထားပါနဲ့ တတိညာပါလားမပါဘူးလားယောနိတော်မနိတိကလားရှိလားမရှိဘူးလားဒါမှမဟုတ်ပြီးသွားဒါကပုရိသေတော်တော်ယဟန္တာယဟန္တာများလည်းဒီအာယုန်တွေကကြုံတာပါလေမြင်မြင်နေရကြကြားစရာအာယုန်အနတ်အာယုန်စားစရာယဟန္တာများလည်းဖုံးမရတာပဲစားရတာပဲသုံးစရာနေဒါနဲ့ပတ်သက်ပြီးသူကတတိညာရှိနေတယ်ငဟုတ်ထောင်းနေရမှာနော်သူတို့ကြတော့မသုံးတာသုံးတာပဲဒါပေမဲ့လို့ဟုတ်လား တရားမဟုတ်လားဟောတာပဲနော်ယန္တာဆိုတော့ကိလေသာကုန်သွားတဲ့အတွက်အကုသိုလ်ဆိုတော့မဖြစ်တော့ဘူးဗျာတေချာတော့နောက်ကုသိုလ်တွေဖြစ်သေးလားဆိုတော့လောက်တော့လောက်တယ်ဒါပေမဲ့ကုသိုလ်မဟုတ်တော့ကုသိုလ်ဖြစ်ရင်အကျိုးပေးဦးမှာယန္တာများတရားမဟုတ်လားဟောတယ်မလှူဘူးလားလှူတယ်နော်ရှင်သာရိပုတ္တရာရှင်မြတ်ကြီးဆိုသူပစ္စည်းကောင်းကောင်းလေးတွေရလာရင်ရှင်အနန္ဒာဘုံမှာလှူတယ်နော်ရှင်အနန္ဒာဆိုရင်တော့ပစ္စည်းကောင်းကောင်းလေးလာတယ် ရလာရှင်သာရိပုတ္တရာအမြတ်တနိုးအနေနဲ့လူတာပဲနော်ဉာဏရှင်ရှင်သာရိပုတ္တရာရှင်မြတ်ဒီရှင်မမောကလာ ရှင်မြတ်ဒီသူတပည့်တွေရှိနော်တပည့်တွေအတွက်ရည်ရွယ်ဒီခါလေးလေးသူတို့ကဘုံကြီးတဲ့ပုံပုံတွေသင်္ကန်းတွေအလှခံတယ်လှခံပြီးတပည့်တွေပြန်ပြီးလှပေးတယ်လှချင်းကြောင့်ကုသိုလ်ပြမဖြစ်တော့ပြုကများမတ္တကုသိုလ်အကုသိုလ်ဖြစ်နေအကျိုးပေးဦးမှာလေကရိယာဆိုပြုကများမတ္တ ယဟနာရဲ့တဏ္ဍာမှာကြတော့မြင်စရာယုံကြားစရာဘာဘယ်အာယုံမဲ့ကြုံကြုံတတိညာပါတဲ့အတွက်ကုသိုလ်ပဲဖြစ်တော့ဘာဖြစ်လဲကရိယာပဲဖြစ်တယ်ဒါပုဂ္ဂိုလ်ပေါ်မှာမူတည်ပြီးပြီးတော့ဒီဝုထောနေရာနေပြောင်းသွားမယ်ဥရုဇဉ်သောတာပန်တရာကနာဂံတောင်ဆိုကုသိုလ်စောလည်းဖြစ်မှာအကုသိုလ်စောလည်းဖြစ်မှာယဟနာပုဂ္ဂိုလ်မှန်နေတာဒီဇောတွေကဘာဖြစ်မလဲကရိယာဇောပဲဖြစ်တယ်ဒီလိုမှတ်တာအဲတော့ ပြောချင်တာဇောတွေကိုကုသိုလ်ဝိဘက်ကရိယာခွဲရင်ဘာဖြစ်မလဲကုသိုလ်ဇောဆိုရင် ကုသိုလ်စိတ်ပေါ့အာကုသိုလ်ဇောဆိုရင်အာကုသိုလ်စိတ်ပေါ့ကရိယာဇောဆိုရင်ကရိယာစိတ်ပေါ့ဒါဝိဘက်ဇာတိအနေနဲ့ခွဲတရားယုံတရားယုံသွားကြအောင်တရားယုံကြတော့ဘာလဲဆိုဘုန်းကြီးတရားယုံကြပါစိတ်တယ်နော်တဏိနနာ3ခုနဲ့မာဝတ်စိတ်8ခုပဲဒါကိုတရားယုံခေါ်တာဟုတ်တဏိနနာ3ခုဆိုတော့ ဟိတ်စိတ်ထဲကနော်တဏှာ၃ခုဆိုတော့နော်အဲဒါကုသလဝိပါဟုလောက်ဝိပက်မဟာဥပစေရှိခုဝိပက်တရားယုံနှစ်ခုလုံးကဝိပက်ပဲဒီလိုမှတ်ထားနော်နောက်ကပဋိသန္ဓေဘုံသုတိဒါတော့ဝိပက်တွေဒါလေးတွေသိထိုင်ပြီးတော့အဲ့မှာဒီမှာကြည်လိုက်ဘုရားကပရမပိစရတော်ဝီထီတွေပိစဝဉ္ဇံတောင်းတဲ့တာနေရနာဒီသုံးခုတွေဘုရားက10မျိုးဟောသွားပြီကျန်တဲ့ တိဒဝံဒီကပရိသန္တိတိဒဝဘုံကန္တရာဘုဂုံပိစယပိစရဝဇာကြံတယ်ဒီနောက်မှာဘုဒ္ဓဇောတရားယုံဒါတွေကြံတယ်ဒီအတွက်ဘုရားဘယ်လိုမှမဟုတ်တော့ဘူးလားမေးစရာရှိတဲ့အတွက်ဒီဟာတွေနဲ့ပေါင်ခေါ်သွားပါတယ်ဒီလိုက်ကုသိုလ်မှာကုသိုလ်မှာကျတော့နှစ်မျိုးဟောတယ်အကုသိုလ်မှာလည်းနှစ်မျိုးကြာကြလာကြကုသိုလ်မှာဆိုခါတန်းဆိုနော် ကုသလောပုရိမာပုရိမာကုသလဓမ္မဒါအကြောင်းတရားပစ္စည်းမာနပြီးကုသလနာဓမ္မနာနန္ဒပစ္စည်းဒါဘာကြီးရလဲဆိုကြည့်လိုက်ဇောတွေဇောတွေနော်ဒီဟုတ်ထုံးနေရာမှာဘုန်းကြီးကတတိညာလေးကပ်ပြီးတော့ရှုမှတ်လိုက်ရင် နောက်ကဇောတွေကဘာဖြစ်လဲကုသိုလ်ဇောတွေဖြစ်လာအာရှင်မြတ်ဒီနေ့ရှုမှတ်လိုက်ရအစဉ်ပြေလိုက်တာဗျာကုသိုလ်ဇောလေးတွေကုသိုလ်ဇောဖြစ်ရင်စိတ်ကြည်လည်စိတ်ချမ်းသာတယ်အေးချမ်းတယ်ဒါပဲ ရှုမှလည်းကောင်းတယ်နော်တခါကြီးတွေဓမ္မကြီးတွေဟိုတရားလေးလျှောက်တခါအဲ့လိုလေးကိုသူ့အတန်ကားကိုကနုညံသိမ်မွေ့သူကလည်းဂျင်းနဲ့နေတယ်ဟိုခံစားမှုတွေနဲ့လျှောက်တာဒါပဲဗျတတိကတ်နေအာယုန်နဲ့မတ်စိကတ်သွားရင်မြဲသွားရင်နောက်ကဇောတွေကကုသိုလ်ဇောတွေဖြစ်ကုသိုလ်ဇောတွေဖြစ်တော့ပါစိတ်ကြည်လဲနော်ကုသိုလ်ဆိုတာအနာဝိဇ္ဇဒုက္ခဝိပါကလက္ခဏာအပြစ်မရှိကောင်းသောအကျိုးကိုပေးခြင်းလက္ခဏာ ကုသိုလ်တွေဖြစ်နေအပြစ်ကင်းအပြစ်ကင်းနေတော့ကကောင်းကျိုးဖြစ်တယ်နော်ကုသိုလ်လို့ရင်အဲ့ဒီအင်္ဂါရတိနဲ့ပြည့်စုံလို့ဘာကုသိုလ်ပဲလုပ်လို့နံပါတ်1အပြစ်ကင်းအောင်လုပ်အပြစ်ကင်းမှတော့ကစိတ်ချမ်းသာရကြိုးရကြဟောကုသိုလ်တော့လုပ်ပါရဲ့အပြစ်မကင်းမှုစိတ်မချမ်းသာဥမာဘုန်းကြီးဒီနေ့တရားသင်တယ်အာဟိုလူပုတ်ခလိုက်ဒီလူပုတ်ခလိုက်ဟိုတင်းပြောလိုက်တယ်ဘယ်စိတ်ချမ်းသာမှာလို့နော်ဒီတော့သူ့စိတ်ကမုံမမှန်တော့ဘူး ဝေဖန်ပုတ်ခတ်နေပြီဆိုမှဒါမျိုးပေါ့ဘယ်စိတ်ချမ်းသာမှုရှိမလဲကိုကဒီယောဂီတွေပေါ့ဟောတရားသင်္นานသူသင်္นานသားတွေပေါ့ဒီတရားတွေနားထောင်နေတဲ့ပုဂ္ဂိုလ်နားလေစေပါစေနော်တကယ်ကိုစိတ်စိန်နာပြီးွားနေအစုပြောပုတ်ခတ်တာမဟုတ်ဓမ္မလမ်းကြောင်းတိုင်းသင်ပေးနေတယ်ဆိုရင်ဒါဘုန်းကြီးကိုယ်တိုင်စိတ်ချမ်းသာနေဘလောက်သင်ရလို့နေနေဟုတ်လားခန္ဓာကိုယ်ရွယ်ရမောခြင်းမောမယ်စိတ်ကချမ်းသာနေဒါမျိုးပေါ့ဒါလေးမှတ်ထားနော် ဒီတော့ဒီဇောတွေကိုကြည်လိုက်ပေါ့နော်ဟောထောနောက်မှာပရမဇောနော်ပရမဇောကလည်းကုသိုလ်ပဲနော်ဟောထောကတတိလိညာလေးကတ်ကြည်လိုက်ကဒီကုဒီမှာကဘာဖြစ်လဲဇောကကုသိုလ်ဇောဖြစ်မယ်ပရမဇောပရမကုသိုလ်ဇောဒုတိယကုသိုလ်ဇောပရမကုသိုလ်ဇောကနေဒုတိယဇောကုသိုလ်ဇောကိုဟုတ်လားပရမကုသိုလ်ကဥပတိပင်ချုပ်ပြောင်းသွားဒီဇောဖြစ်ပြီးချက်ချင်းနောက်ဇောကတန့်ဖြတ်အဲ့ဒါအနန္တတတ္တိဒါကိုရည်ရွယ်ပြီးဘုရားပါလို့ ဥရိမာဥရိမာ ကုသလဓမ္မရှေ့ပထမဇောကုသိုလ်ဇော နောက်ကဒုတိယကုသိုလ်ဇောကိုကြည့်ပစ္စည်းမာနံပစ္စည်းမာနံကုသလနာဓမ္မနာနန္ဒပစ္စေနာပစ္စယောဒီဇောတွေအကုန်လုံးပဲနော်ဒုတိယဇောကနေတတိယဇောလည်းဒီတိုင်းပဲဒုတိယဇောတော့ပုရိမာပုရိမာကုသလဓမ္မဒီကိုတစ်ဖြတ်ဖြတ်မယ်နော်ဒီလိုဒီလိုပုရိမာပုရိမာကုသလဓမ္မဒါကအကြောင်းနော်ဒါဒုတိယဇော ပစ္စည်းမာနပစ္စည်းမာနကုသလာနာဓမ္မာနာဓာတတိယသောအနန္တရပစ္စယတတ္တိနဲ့ပြည့်ကျေစုပြုမယ်။နောက်တတ္တိယဇောနဲ့သုဒ္ဓဇောနော်တတ္တိယဇောအတွက်ပုရိမာပုရိမာကုသလာဓမ္မာပစ္စည်းမာနပစ္စည်းမာနကုသလာဓမ္မာနာနာတာပစ္စေနာပစ္စယောနော်တတ္တိယသုဒ္ဓဇောကနေသုဒ္ဓဇောရောက်သွားသုဒ္ဓဇောအတွက်ပုရိမာပုရိမာကုသလာဓမ္မာပစ္စမဇောအတွက်ပစ္စည်းမာနပစ္စည်းမာကုသလာဓမ္မာနာတာပစ္စေနာပစ္စယော နောက်ပစ္စမဇောသွားပစ္စမဇော အကြောင်းဖြတ်သွားမယ်ဘူရိမာဘူရိမာကုသလာဓမ္မဟုတ်လားသထဇောအတွက်ပစ္စည်းမာနပစ္စည်းမာ ကုသလာဓမ္မနန္ဒပစ္စေနာပစ္စယောနောက်သတ္တမဇောကြတော့အကြောင်းဘူရိမာဘူရိမာကုသလာဓမ္မပစ္စည်းမာနပစ္စည်းမာနတတ္တမဇောအတွက်ပစ္စည်းမာနပစ္စည်းမာကုသလဓမ္မနန္ဒပစ္စေနာပစ္စယော။အိုးဘုရားဒါအကြည့်ဟောထားတာကိုဒီလိုသဘောပေါက်လိုက် နားလည်သွားတယ်နော်ဟောရိုးရတာလည်းပိုကောင်းလာတယ်မြင်အကြောင်းကျိုးလည်းကွဲသွားမြင်ဒါကဇောခုနှစ်ချက်ကုသိုလ်ဇောဖြစ်တာပေါ့နော်ဒီကုသိုလ်ဇောကနေပြီးဇောကနေတရားယုံသွားလိုက်တယ်ဇောကြတော့ကုသိုလ်တရားယုံကြပါလေဝိဘက်နော်ဝိဘက်ဆိုတာဖြာကတာခေါ်တယ်နော်အဲတော့ဖြာကတာမှာတော့ကုသိုလ်ကကုကုသလဓမ္မဆိုကုသိုလ်တရားတွေအကုသလဓမ္မအကုသိုလ်တရားတွေ အဗျာဂရတရားဆိုတာဘာတွေလဲဆိုဝိဘတ်တို့ကရိယာတို့ရုပ်တို့နိဗ္ဗာန်ဒါမျိုးမှတ်ထားနော်ဒါပဲအဲ့ဒါဆိုရင်ပို့ပြီးနားလဲကြည်လိုက်ဒီဟာလေးနဲ့နောက်ဆုံးဇောနဲ့တရားယုံကြည်လိုက်ဒါကိုသူကပြောနေဒါကိုဘုရားပါဟောလေပုရိမာပုရိမာကုသရာဓမ္မတတ္တမဇောကိုရည်ပဲသူစိတ်စေတသိက်တွေပါတယ်နော်ဇောကစိတ်သူနဲ့ရှင်မောရှင်မဲ့စေတသိက်တွေရှိတယ်အဲ့လိုသိစိတ်တွေခွဲအောင်အဲ့တော့ကြမ်းမြင်မဲ့ပြောကြအောင်ပေါ့ အဲ့ဒီကနေတရားယုံသွားဂျေစုပြုတ်လိုက်တယ်ဂျေစုပြုတ်တရားရောပါလဲဝိဘက်ဝိဘက်ဖြစ်တဲ့အတွက်ပစ္စည်းမာနပစ္စည်းမာနဗျာကဓမ္မနန္ဒပစ္စည်းနာပစ္စည်းဟောအဲ့လိုဟောသွားတယ်နော်ဒါကုသိုလ်အတွက်ပြီးသွားပြီတကယ်လို့ပုရုဇဉ်သောတာပန်သရဂံပုဂ္ဂိုလ်အနာဂံပုဂ္ဂိုလ်ကတတိလက်လို့ဖြတ်သွားတယ်ဒီအာယုန်တခုကျုံလာတယ် တတိလက်လို့ဖြတ်သွားဘာဖြစ်မလဲအကုသိုလ်ဆိုတွေဆိုတော့နာဂံပုဂ္ဂိုလ်ကတော့အကုသိုလ်ဒေါသဆိုဆောเสียမရှိဘူးပေါ့နော်ဒေါသဖြစ်เสียဒေါသကုံသွားပြီကာမရာဂတွေလည်းအာယုန်နဲ့ပတ်သက်ကုံသွားဒေါသတွေမဖြစ်တော့ကာမရာဂတွေမဖြစ်တော့အဲ့ဒီခါကျရင်တော့ပုရုဇဉ်သောတော်ပန်တရားကအနာခံပေါ့အနာခံတရားကံတိုင်အောင်မရအောင်အကုသိုလ်တရားသွားကြအောင် တတိလက်လွတ်ဖြစ်နေတော့ဘုလိုဇင်သောတာပန်သရကံလည်းအောင်ပေါ့ဒီပုံကိုယ်တွေကတတိလက်လွတ်နေမယ်ဆိုရင်နောက်ကစောကဘာဖြစ်မလဲအကုသိုလ်စောဖြစ်မယ်လောဘဖြစ်စရာအောင်ဆိုလောဘဖြစ်မယ်ဒေါသဖြစ်စရာအောင်ဆိုလည်းဒေါသစောတွေစောမယ်အကုသိုလ်စောတွေစောတယ်ဒါဝရည်ရွယ်ပြီးဒီစောခုနှစ်ကြိမ်လုံးဟာလောဘစောနှစ်သက်စရာအောင်ဖြစ်မယ်လောဘစောဖြစ်မနှစ်သက်စရာအောင်ဖြစ်မယ်ဒေါသစောဖြစ်မယ်ဒီဒီဒီစောတွေကနော်ဒီပစ္စုံရင်နောက်ကဖြစ်တဲ့စောတွေက ဒါယောနိတော်မနတိကတော့အယောနိတော်မနတိကတော့မှမုတ်တည်သွားတယ်အာယောနိတော်မတိကဆင်းရဲနှလုံးသွင်းမှုမရှိဘူးတတိလက်လွတ်ဖြစ်သွားရင်တတိညာလွတ်သွားရင်အကုသိုလ်ဇောတယ်ဇောတယ်ဒါကိုရည်ရွယ်ပြီးတော့အာပရမဇောကအကုသိုလ်ဇောဖြစ်ရင်ဒုတိယဇောလည်းအကုသိုလ်ဇောပဲပရမအကုသိုလ်ဇောကဒီလိုခွဲပြောင်းရတယ်နော်လောဘဇောနောက်ကလည်းလောဘဇောရှေ့ကဒေါသဇောလည်းနောက်ကလည်းဒေါသဇောဒီလိုဖြစ်သွား လောဘဇောဖြစ်ရင်ဒေါသဇောဖြစ်လောဘဇောဖြစ်ရင်မောဟဇောဖြစ်မယ်ဒေါသဇောဖြစ်ရင်လည်းမောဟဇောဖြစ်မယ်ဒါတွေကဒေါသဖြစ်ရင်မောဟမသိလို့ဖြစ်တယ်လောဘဖြစ်ရင်မောဟမသိလို့ဖြစ်တယ်အဲ့တော့ပရမဇောကိုကြည့်ပြီးတော့ဘုရားကပုရိမာပုရိမာအကုသလဓမ္မဒုတိယဇောကိုကြည့်ပြီးတော့ပုရိမာပုရိမာအဲပစ္စည်းမာနာပစ္စည်းမာနာ အာဂုတလနာဓမ္မနာအနန္တပစ္စည်းနာပစ္စည်းယောဒါက အကြောင်းတော့အကြောင်းဆိုအကြောင်းပါဠိလေးရဲ့ပုရိမာပုရိမာဩကုသဓမ္မပရမစောပစ္စည်းမာနပစ္စည်းမာနဩကုသနာဓမ္မာနံဒါဒုတိယအာကုသိုလ်စောနော်ရှေ့စောချုပ်ပြောက်သွားတော့နောက်ကဒုတိယအာကုသိုလ်စောဖြစ်ပေါ်လာတဲ့အတွက်အနန္တပစ္စယတတ္တိဖြင့်ကျေစုပြုတယ်နောက်ဒုတိယဇောကနေတတိယဇောသွားမယ်ဒုတိယဇောအတွက်ဘုရားကဘာဟောလဲဒုတိယအာကုသိုလ်ဇောအတွက် ပုရိမာပုရိမာကုသလဓမ္မပစ္စည်းမာနပစ္စည်းမာနတတ္တိယသောအတွက်ပစ္စည်းမာနပစ္စည်းမာနအကုသလဓမ္မနာနန္ဒပစ္စည်းနာပစ္စည်းောပရမဇောနဲ့ဒုတိယဇောဒုတိယဇောတတိယဇောတတိယဇောသုဒ္ဓဇောသုဒ္ဓဇောနဲ့ပြည့်စုံမဲ့ဇောနော်ပြည့်စုံမဲ့ဇောနဲ့သတ္တမဇောသတ္တမဇောတတ္တမဇောအဲ့ဓာတွေကြီးပဲပုရိမာပုရိမာကုသလဓမ္မပြည့်စုံမနာပြည့်စုံမနာကုသလနာဓမ္မနာနန္ဒရာပြည့်စုံနာပြည့်စုံပြောဒီလိုဟောတယ်လို့မှတ်လိုက်ပါ ကုသိုလ်ဇောတိုင်းနော်ပြီးတော့ဘာကြမ်းနေလဲနော်အကုသိုလ်ဇောနောင်ပြီးတော့ဘာလဲတရားယုံလာတယ်ဇောကအကုသိုလ်ဇောဆိုတော့ပုရိမာပုရိမာဟုလားဓမ္မနောက်ကတရားယုံကြတော့ဝိဘတ်တွေဖြစ်တယ်ဝိဘတ်ဆိုတာပြာကရတရားပဲဒါကြောင့်ဘုရားပါဟောလဲပုရိမာပုရိမာအကုသလဓမ္မပစ္စည်းမာနာပစ္စည်းမာနာပြာကရဏဓမ္မနံနန္တရပစ္စည်းနာပစ္စယော ဒီလိုဟောပါနော်အဲကုသိုလ်အတွက်နှစ်ချက်အကုသိုလ်အတွက်နှစ်ချက်ဒီမှာမှတ်ထားဖို့ရကဘုန်းကြီးတို့ကုသိုလ်နောက်မှာပါလေရာဂရမဖြစ်ဘူးကုသိုလ်နောက်မှာကုသိုလ်ဖြစ်မယ်နော်ပြီးတော့ကုသိုလ်နောက်မှာကုသိုလ်နောက်မှာရာဂရဖြစ်တယ်ပေါ့လို့ကုသိုလ်နောက်မှာအကုသိုလ်မဖြစ်ဘူးနော်ကုသိုလ်နောက်မှာကုသိုလ်ဖြစ်မယ်ကုသိုလ်နောက်မှာရာဂရဖြစ်တယ် ဒီတရားလေးကြည့်ပြီးနော်ဒီကုသိုလ်နောက်မှာဒီမှာအကုသိုလ်မရှိဘူးအကုသိုလ်မဖြစ်ဘူးနော်နှစ်ချက်ပဲနော်ခါတိုင်းဆိုရင်ဟောတာကဘုရားကကုသိုလ်ကြောင့်ကုသိုလ်ဖြစ်တဲ့ကုသိုလ်ကြောင့်အကုသိုလ်ဖြစ်တဲ့ကုသိုလ်ကြောင့်ပြဒါပုံမှန်ဟောနေကြဒီနေရာမှာကြတော့ဒီဝိသိဖြစ်စဉ်ကြည်လိုက်ရင်နော်ကုသိုလ်ကြောင့်ကုသိုလ်ဖြစ်မယ်ကုသိုလ်ကြောင့်မို့အကုသိုလ်ဖြစ်တာမရှိဘူးကုသိုလ်ကြောင့်မို့ဗျာကရဖြစ်တယ်ဒီနှစ်ချက်ပေါ်ဟောသွားတယ် ဒီတော့ကြည်လိုက်ရင် ကုသိုလ်နောက်မှာအကုသိုလ်ဆက်ပြီးတော့အနန္တပစ္စယတတ္တိနေနဲ့မဖြစ်ဘူးဒါလေးကြည်လိုက်ရင်သိတာပါနော်အကုသိုလ်ဇောတွေနေရာမှာလည်းကြည်လိုက်အကုသိုလ်ဇောနောက်မှာအကုသိုလ်ဇောဖြစ်မယ်အကုသိုလ်ဇောနောက်မှာကုသိုလ်ဇောမဖြစ်ဘူးဒါတွေကြည်လိုက်အကုသိုလ်ဇောနောက်မှာပါပဲဖြာကတပဲဖြစ်တယ်ဒီတော့မှတ်ထားဝဲချုပ်မှရင်ကုသိုလ်နောက်မှာကုသိုလ်ဇောနောက်မှာအကုသိုလ်ဇောမဖြစ်ဆက်တိုင်မဖြစ်ဘူးအနန္တပစ္စယတတ္တိဖြင့်ကျေစုမပြုဘူး အကုသိုလ်ဇောနောင်မှာလည်းကုသိုလ်ဆက်တိုက်မဖြစ်ဘူးအကုကုသိုလ်ဇောတွေမဖြစ်ဘူးဒီနှစ်ချက်လေးမှတ်ထားပါနော်ဒီတော့ဗျာဂရတရားသွားကြအောင်ဆိုဉာဏတွေတော့ဗျာဂရပေါ့ဗျာဇောတွေပြီးဇောနဲ့တရားယုံပြီးသွားပြီဉာဏ်နဲ့စိတ်တွေဒီမှာဘဝင် စိတ်တွေဉာဏ်သေးတယ်ဥထောတွေဉာဏ်သေးတယ်နော်ဘယ်ရှိရနေကြည့်မယ်ဉာဏ်နဲ့အရာကြည့်တဲ့အခါကျတော့နော်ဗျာဂရ၃ချက်နော်ဗျာဂရ၃ချက်ရှိမယ် ပရမကရှေ့ရှေ့ပြာကရာနောက်နောက်ပြာကရာပုရိမာပုရိမာပြာကရာဓမ္မအဲ့ဒါကြီးကြည့်လိုက်ရှေ့ကကြည့်လိုက် ပရိသန်နေဘုံကဆိုတိတဘဝင်တိတဘုံကတိတဝင်ဘုံကဆိုတော့ဘုံကုပ္ပိစီတာပရိသန်နေစိတ်ပဲကြည့်လိုက်ဘဝင်နေဝိပတ်တွေပဲနော်နောက်နောက်ဘဝင်နေတိတဘုံကဆိုတော့ဘုံကုပ္ပိစီတာဒါလေးလည်းဝိပတ်စိတ်တွေပဲနော်အဲ့ဒီဒီမှာကြည့်လိုက်နော်ဒီပရိသန်နေရာနေတဘဝင်ဖြစ်တယ် အဝိဘက်ကနေဝိဘက်နော် ပရိသန်တွေတီလိုက်တယ်ဘုန်းကြီးတို့ဥပတိပင်နောက်ကဘုန်းကြီး15ချက်16ချက်တန်းဖြစ်တော့ပရိသန်တွေစေဥပတိပင်ဘုန်းတစ်ချက်ပြဥပတိပင်ဥပတိပင်ဘဝတွေမသိမချင်းဖြစ်ဘဝတွေဆက်တိုက်ဖြစ်ဘဝတွေဆက်မပြတ်ဖြစ်အောင်လုပ်ပေးတာဘဝင်ခေါ်တာဟုတ်အဲ့တော့ရှေ့ကပရိသန်တွေစိတ်ကလည်းဝိဘက်ပဲကြည်လိုက်နောက်ကဘဝင်စိတ်ကလည်းဝိဘက်ပဲဒါဗျာဂရတရားကြီးပဲဗျာဂရဆိုဝိဘက်တို့ကရိယာတို့ယုတ်တို့နိဗ္ဗာန်ခေါ်တော့ ဒါကိုကြည့်ဘုရားပါဟောလေဂုရိမဂုရိမဗျာဂရဓမ္မဟောနောက်ကဟောဝိဘဝင်စိတ်တွေကြည့်ပြီးပြစ္စိမာနာပြစ္စိမာနာဗျာဂရဓမ္မနာနန္ဒပြစ္စိနာပြစ္စယောအကုန်လုံးပေါ့ဗျာဟောဒိဋ္ဌဘဝင်ကြည့်လိုက်ဟောဒိဋ္ဌဘဝင်ဒိဋ္ဌဘဝင်နဲ့ဘုံငါဇလဖြစ်တယ်ဒိဋ္ဌဘဝင်လည်းဝိပက်ပဲဘုံငါဇလနာလည်းဝိပက်ပဲဒါကြည့်ပြီးတော့လေပုရိမပုရိမဗျာဂရဓမ္မဒါဒိဋ္ဌဘဝင်အကြောင်း ဘုံကဆိုလည်းနာအကျိုးပစ္စည်းမနာပစ္စည်းမနာဗျာဒဓမ္မနာနာဒါပစ္စည်းနာပစ္စယောနောက်ဘုံကဆိုလည်းနာနေဘုဂုပစ္စည်းတာနာဒါပစ္စယတတ္တိပိကျေသူပြန်ဒါပဲပုရိမပုရိမဗျာဒဓမ္မပစ္စည်းမနာပစ္စည်းမနာဗျာဒနာဓမ္မနာနာဒါပစ္စည်းနာပစ္စယောဒီလိုမှတ်မယ်နော်နောက်ကြည့်လိုက်အဲ့ဒီဘုံကုပ္ပိစေတာကနေပြင်စရဝေဆံမနရဝေဆံကြည့်လိုက်ဘုံဒီဘုံကုပ္ပိစေတာဝိပက် ဒေဇရဝဇန်နဲ့မနောရဝဇန်ညာကရိယာနော်ဗျာကရဆိုတော့ဝိပဿနာကရိယာကိုဗျာကရခေါ်တာဟုတ်ဗျာဒီထဲမှာသွားအကျုံးဝင်တယ်ဟိုဒီမှာဟုတ်လားဘုံကဆလနာနဲ့ဒေဇရဝဇန်မနောရဝဇန်ကိုပိစဒရဝိတိမှာဆိုပိစဒဝဆံမနောဒရဝိတိမှာဆိုမနောဒဝဆံကရိယာတွေဒါတွေကြည့်ပြီးတော့ဘုရားကပထမဘုံကုပ္ပိစီရာအတွက်ပုရိမာ ပုရိမာဗျာဒဓမ္မ ပိစရဝဒရဝိတိကြပိစရဝဇံဖြစ်တဲ့ပစ္စည်းမဏံပစ္စည်းမဏံပြာရဓမ္မနံနန္ဒပစ္စေနပစ္စယောမနောရရဝိတိဘုံကုပစ္စည်းရမနောရဝဇံဘုံကုပစ္စည်းရအတွက်ပုရိမာပုရိမာကုသလအပြာကရဓမ္မပစ္စည်းမဏံပစ္စည်းမဏံမနောရဝဇံအတွက်ပြာကရဓမ္မနာနန္ဒပစ္စေနပစ္စယောမကြံတော့ဘူးဗျအဲ့လိုအဲ့လိုအဲ့ဒီလိုဟောဟောပါကဲဆက်ကြည့်လိုက်ကြအောင်နော်ပစ္စည်းရဝဇံနဲ့ပစ္စဝိညာဉ်နော်ဒီမှာ ပိဿဝိတော်ဝဇံပိဿဝိညာဉ်ကြည့်နော်ပိဿတော်ဝဇံကမနောတော်ဝဇံညာကြည့်လိုက်ရင်ပိဿတော်ဝဇံကပါလေကရိယာနော်ပိဿဝိညာဉ်တွေကြည့်ရင်ဝိပက်ဒါကြည့်ပြီးတော့ခုနအတိုင်းပဲပြန်သွားတယ်မလွတ်တော့ဘူးဘာမှမကြံတော့ဘူရိမဘူရိမဗျာဝိဓမ္မဒါကပိဿတော်ဝဇံကြည့်ပြီးပြောတယ်ဟောတယ်နောက်ကပိဿဝိညာဉ်ကြည့်ပြီးတော့ပစ္စည်းမနာပစ္စည်းမနာဗျာဒဓမ္မနာနန္ဒပစ္စေနပစ္စယော နောက်ဒီပိုင်တမ္ပရိဆိုင်နာဝုတ်ဟောဒီတစ်ဖြတ်ကြံတယ်တမ္ပရိဆိုင်ကပါလေကြည်တမ္ပရိဆိုင်ဆိုတန်တိရဏပေါ့ခုနဒီ၃ချက်ကဟောပြီးသားတန်တိရဏ၃ခုကြည်ပဲတန်တိရ၃ခုကဝိပက်ပဲနောက်ကဝုတ်ထောကမနောရဝဇာကရိယာနော်ဒီဒီတန်တိရဏနဲ့ဝုတ်ထောကြည်ခြင်းဒီတန်တိရဏကပါလေဝိပက်စိတ်ကုသလဝိပက်ကောင်းတာဆုံးစမ်းမယ်မကောင်းတာဆုံးစမ်းမယ်ဝုတ်ထောနော်ဝုတ်ထောကြပါလေ အာယကရိယာစိတ်ထဲမှာပါတယ်ဒါဝကြီးပုရိမကု ပုရိမပြာကဓမ္မပစ္စည်းမာနပစ္စည်းမာနပြာကဓမ္မနာနန္ဒပစ္စည်းနာပြီးတော့အကုန်လုံးပေါ့ဗျာဒီဒီပရိသန်ရဲ့ဘဝင်ဘုံကားစလနာဘုံကုပြပြည်တော်ဥစ္စာပစ္စဝဉ္ဉ္เนาะဒီနောက်မှာတန်တိရဏနေဝုတ်ထောဒါပစ္စဝဉ္ဉ္မြင့်ခြေစုပြုတယ်เนาะအဲ့ဒီဟာတွေကိုဗာလေပုရိမပုရိမပြာကပစ္စည်းမာပြာကပစ္စည်းမာနပြာကဓမ္မနာနန္ဒပစ္စည်းနာ ပြီးတော့ဒီလိုဟောတယ် တခါကြည့်လိုက်ဘုထောကနေပြီးတော့ဇောကိုသွားမယ်ဘုထောကနေဇောသွားမယ်ဘုန်းကြီးတို့တွေကဒီအာယုန်တစ်ခုတွေ့လာတဲ့ကတတိလေးညံလေးနဲ့ကြည်တတ်မယ်ဆိုရင်အတ္တပအာယုန်လေကိုယ်ကဆင်ញံနှလုံးသွင်းတတ်မယ်နော်သေခြင်းတရားလူတူတယောက်သေသွားပြီဆိုရင်ဆင်ញံနှလုံးသွင်းတတ်မယ်ဆိုဒါကကုသိုလ်ဖြစ်သွားတယ်နော်အဲတော့ဟုတ်ထုတ်ကတော့ဆင်ញံဟုတ်လားဒီနေရာမှာဆင်ញံနှလုံးသွင်းတာကရိယာစိတ်ပဲ ဟုတ်တော့ဝဏ္ဏဝဆံအတူတူပဲအဲ့ဒီနောက်ပိုင်းကကုသိုလ်ဖြစ်သွားတာကုသိုလ်စောပဲနော်ဟုတ်တော့ဆိုတာကကရိယာဖြစ်တဲ့အတွက်ပုရိမာပုရိမာဗျာဗျာဓမ္မဒီဇောကပထမဇောကနော်ဒါကုသိုလ်ဖြစ်သွားတဲ့တတိဉာဏ်ပါတဲ့အတွက်ကုသိုလ်ဇောဖြစ်သွားဒါကိုကြည့်ဘုရားကပစ္စည်းမာနပစ္စည်းမာနကုသလနာဓမ္မနာနန္ဒရပစ္စေနပစ္စယောနော်ဟုတ်ထုံးနေရာမှာကြည့်မယ်နော် ဘုထုံးမှာဘုန်းကြီးတို့တတိညာပိုင်းနောက်ကဆိုအကုသိုလ်ဆိုဖြစ်မယ်ဘုထုံးမှာတတိညာလွတ်သွားပြီနောက်ကအကုသိုလ်ဆိုဖြစ်မယ်နောက်တစ်မျိုးပြန်ဘုထုံးမှာယောနိတော်မဏိတိကာတာစင်ញံနှလုံးသွင်းတတ်ရင်နောက်ကဇောမှာကုသိုလ်ဆိုဖြစ်မယ်ဘုထုံးမှာအာယောနိတော်မဏိတိကာတာစင်ញံနှလုံးသွင်းကိုမတတ်ရင်နောက်ကအကုသိုလ်ဆိုဖြစ်မယ်ဟုတ်သောကအဲဒီစိတ်ထဲမှာကရိယာစိတ်ဟုတ်သောဆိုမလောကဝဇံနော် ကရိယာဖြစ်တဲ့အတွက်ပုရိမာပုရိမာ ကရိယာပြာကဓမ္မဩစဉ္ညနှလုံးသွင်းမှုမတတ်ပဲနဲ့လွတ်ထွက်သွားမယ်ဆိုရင်ဘာဖြစ်သွားလဲအာဟုတုဇောတွေဖြစ်သွားတယ်ပစ္စည်းမပစ္စည်းမနာအာဟုတလနာဓမ္မနာနန္ဒရာပစ္စည်းနာပစ္စည်းယောဒီလိုဟောကဲဒီဘက်ကြည်လိုက်ပါအောင်တရားယုံနဲ့ကြည်လိုက်ဟောတရားယုံကလည်းဝိဘက်သူ့နောက်ကဘဝင်နေဖြစ်တယ်ဟောဒါကြတော့ ပုရိမပုရိမဗျာဂရဓမ္မပြည့်စုံမနာပြည့်စုံဗျာဂရဓမ္မနာနန္ဒပြည့်စုံနာပြည့်စုံဘဝင်ပြီးတော့သုတိဘဝင်ကလည်းဝိပယ်သုတိကလည်းဝိပယ်ပဲဒါကြပရမပုရိမပုရိမဗျာဂရဓမ္မပြည့်စုံမနာပြည့်စုံနာဗျာဂရဓမ္မနန္ဒပြည့်စုံနာပြည့်စုံသုတိပြီသေပြီသေသွားပြီဒီပုဂ္ဂိုလ်တရားသေသွားပြီတော့ဘဝတစ်ခုရောက်သွားသုတိစိတ်ကလည်းဝိပယ်ပဲပရိသန္တိစိတ်ကလည်းဝိပယ်ပဲဒါလည်းဒီတိုင်းနဲ့သွားပုရိမပုရိမဗျာဂရဓမ္မ ပစ္စည်းမာနပစ္စည်းမာနဗျာကဓမ္မနာနန္တရပစ္စည်းနာပစ္စည်းယောအဲတော့ကျန်တာတွေကြတော့ဘုရားကဒီခုနှစ်ချက်ထဲမှာပေါင်းဟောသွားတယ်အဲ့ဒီခုနှစ်ချက်သိဖို့အတွက်ဘုန်းကြီးဒီစိတ်ဖြစ်စဉ်ညာဒါစအနေနဲ့ခွဲတာဒါဝိဘက်လားကရိယာလားကုသိုလ်လားအကုသိုလ်လားဒီလိုခွဲတာဒါဆိုရင်ဒီအနန္တပစ္စည်းဟာနားလေသဘောပေါက်ဖို့လွယ်တယ်နော်အဲဝီထီလေးကဘာဝီထီ သကုဒရဝိတိသောဒရဝိတိခန္ဓာတော်စေဝရတော်ကာယတော်ဒါပိစရဝိတိခေါ်တယ်ဒီမှာချုပ်မိရေးတာဒါကိုသိရမယ်ပထမဆုံးဒီသကုညင်သောဒဝင်ခန္ဓာဝင်စေဝဝင်ကာယဝင်ရင်သံပရိယတန်တရာဒီသုံးခုကိုဘုရားကဆက်ချက်ဟောသွားတယ်နော်ဒီမှာဆက်ချက်သကုညင်အတွက်နှစ်ချက်သောဒဝိညာဉ်အတွက်နှစ်ချက်ခန္ဓာဝိညာဉ်အတွက်နှစ်ချက်စေဝဝိညာဉ်အတွက်နှစ်ချက်ကာယဝိညာဉ်ဒီ ဆက်ချက်ဟောသွားကြံတဲ့ဟောလားပရိသန်နေဘဝင်းဒီဘုံကဆိုရဘုံကုတ်ပြစ္စဘုံကုတ်ပြစ္စဘုံကဆိုရနာဘုံကုတ်ပြစ္စရဝဇံနော်ဟုတ်ထောနော်ဇောခုနှစ်ကြိမ်တရားနှစ်ကြိမ်ဘဝင်းစုတိဒါတွေကြတော့ဟလာဒီရဘယ်နှချက်ဟုတ်လားခုနှစ်ချက်ဟောသွားနော်ဘယ်ဝိသီပဲခြားကြည့်ကြည့်ဒီ၁၉ချက်ကလွဲမလွတ်ဘူးဗျာ ဒီ19ချက်ထဲမှာပါဝင်သွားတယ်ဇာနာဝီရိတွေမကဝီရိတွေချကြည့်ဟောဒီ9ချက်ထဲကလွတ်မသွားဘူးဗျဒါလေးမှတ်ထားအောင်ဒါပဲဝိတိဖြစ်စဉ်နဲ့နားလည်ရင်နော်စိတ်ဖြစ်စဉ်နဲ့နားလည်ရင်နော်ဘုန်းကြီးတို့အနန္တပစ္စည်းနားလည်သဘောပေါက်မယ်ဟောဘုရားရဲ့သမိတညာတော်ကြီးပဲကြည်ညိုလာဩဘုရားကဟောဒါဟုတ်ဒီဝိပ္ပတိဒီကိုဟောတော်ပါလားဆိုသဘောပေါက် ဒါကြောင့်ဝိရိပစ္စည်းတွေကိုဘုန်းကြီးတို့ပရမပိုင်းအသင်ပေးခဲ့ပြီဝိရိပစ္စည်းတွေကိုလေ့လာထားမှသဘောပေါက်ထားမှဝိရိပစ္စည်းဆိုစိတ်ဖြစ်စဉ်မှာစိတ်ဖြစ်စဉ်တွေသဘောပေါက်ထားမှဒါရီယာနားလေသဘောပေါက်ပါစိတ်ဖြစ်စဉ်တွေနားလေသဘောမပေါက်ဘူးဆိုရင်တော့ဒါနားလေသဘောပေါက်ဟိုခက်တာပေါ့နော်အဲတော့ဒီထဲမှာနန္ဒပစ္စည်းဆိုရင်ဟိုတကြီးကဟိုဆရာတော်တွေဗာပြောသွားလို့ဆိုနန္ဒ ဘုန်းကြီးတို့အနန္တသူရိယမတ်ကြီးဟုတ်လားသူရဲ့လင်္ကာလေးတစ်ခုရှိပါတယ်သူရိတယောက်ကောင်းရာရောက်ကောင်းဖို့ရောက်မှုသူတယောက်မှာပြက်လင်္ကာသာဓမ္မတာကြီးဆိုဒီစိတ်ကရှေ့ကစိတ်ကချုပ်ပြောက်သွားမှနောက်စိတ်ကပေါ်လာ ဖြစ်တယ်နော်ဒီတယောက်ပျောက်သွားရင်နောက်တယောက်ကောင်းစားဖို့နော်သူတယောက်ကောင်းစားဖို့အတွက်ဒီတယောက်ကသေသေးရတယ်အဲ့ဒီလိုပုံစံမျိုးပဲ နော်အနန္တသူရိယမကြီးကဒါကိုဒီအနန္တပစ္စည်းကိုရည်ရွယ်ပြီးတော့သူ့ဘယင်နဲ့ဒရပတိဒရပတိတိယဒရပတိစီတုမင်းကိုဒီကြပြားလေးနဲ့တေကန်လေးရေးသွားတာနော်အဲ့ဒီကြပြားလေးဟုတ်လားဒီမှာတော့မပါပါဘူးနော်ဒီထဲကအဲ့ဒီကုံနာဘုရားနဲ့မရပါဘူးဒီနေ့ဒီကြပြားပိုင်းစလေးတရိယာဒါလေးဖတ်ပြမယ်သူရီတယောက်ကောင်းဖို့ရောက်မှု သူတယောက်မှာ ပြက်လင့်ကားသာဓမ္မတာရီဟော ရှေ့စိတ်ပြတ်လို့နောက်စိတ်ဖြစ်ပေါ်လာဒါအနန္တပစ္စည်းပဲနော်တယောက်ကောင်းစားဖို့လေတယောက်ကိုဟိုလားဖျောက်ပြရတဲ့ဟာမျိုးတွေဒါမျိုးတွေနော်ဒါရေဘွဲပေါ်မှာခဏတာရွှေနန်းနဲ့ကြံငန်းလဲစံမပေါင်းရံလေပျော်စံရိတ်ငိမ့်စီးစိမ်မကွာမင်းချမ်းသာကသမုဒ္ဒရာရေမျက်နာထက်ခဏတက်ပြီးရေဘက်ပေါ်မှာတက်တက်လျာဒီမင်းစီးစိမ်ဆိုဟုတ်လား မတ်တွေမူမတ်တွေပြိတ္တာတွေခြံရနေနဲ့ဘလောက်ပဲချမ်းသာ ချမ်းသာနော်ခဏပဲဒီဘဝထားတယ်နော်အများအားတီးနေတာမဟုတ်ဘူးအများအားခဏလုံးပဲနော်နတ်တဲ့နဲ့ကြီးသမုဒ္ဒရာရေခဏလေးဝတ်တာလည်းရေဝတ်ပမာခဏလေးဖြစ်ပြီးပြတ်နော်ဒီစိတ်ဖြစ်စဉ်တိုင်းမှာဘဝတွေကဒီတိုင်းမှာဘယ်သူမှမြဲတာဘဝမှာအသက်ရှိနေတော့ရှိဘူးဒီနေ့တစ်ချိန်ကြက်ကြမှာ ဒီနန္ဒပစ္စည်းသဘောမျိုးနော်အဲ့ဒီမကြီးကပညာရှိပြီးဆုံးမပါကျင်နာတနာငါမတယခုလို့လည်းလွတ်ကြမှာလူလကားလို့ခန္ဓာကိုင်းချီအတိမမြဲဖောက်လဲတတ်သည်မချွတ်ဆသာတတ္တဝါဒီတကယ်လို့ဒီမင်းကလည်းသူ့ကိုဟုတ်လားတနာကျင်နာပြီးလက်မင်းကခွင့်လွတ်သွားပြီမယ်လို့ဒီခန္ဓာကိုယ်ကြီးတနေ့ကြာတရားမှာပါပဲတဲ့ဘယ်တတ္တဝါမှာအများရှင်းနေတဲ့ပုံက အဲ့ဒါသက်ရှိနေတဲ့ပုံကမရှိဘူးအသက်ဘလောက်ရှိရှိအသက်ဘလောက်ရှိရှိဒီနေ့သိခြင်းတရားနဲ့ဆုံးသွားပါတယ်ပြီးတော့ဗာပြောလဲရှ िख ိုးကောရောပူဇော်ကျွန်းဟုတ်လားအဂတုံဤခတ်ကြုံဝိဘက်တန်တရားဆက်နေကြုံလာတုံမူတုံမယူလို့ကြီးညိုစိတ်တန်သခင်မုံကိုချမ်းပြီးစစ်စစ်အပြစ်မဲ့ရေး ခွင့်လျင်ပေးဤသွေးစီအနေစာငါခန္ဓာဤဟုတ်လားသူကနေပြီးတော့ဘုရားကိုရှိခိုးပူဇော်ပြီးတော့တကယ်လို့အတိတ်နောက်အနာဂတ်မှာဒီလိုအတိတ်ဘောနောက်အနာဂတ်မှာဒီလိုတွေဝိဘတ်တွေအဖြစ်ဆိုးတွေကြုံရမယ်ဆိုရင်လည်းဒီဘင်းပေါ်မှာတော့မကြုံမယ်နဲ့ခွင့်လွတ်ပါတယ်တဲ့ဒါလေးနော်ဘယ်သူမဆိုရင်ဒီလိုဘဝတွေဟာဖြစ်ပြီးပြရမယ်တယ်မဒါပဲဆိုဒါလေးနဲ့ဟုတ်လားသူဘယင်ကိုတင်သွင်းလိုက်တော့ အဲဘုရင်ကလွတ်စေဆိုပေမဲ့နောက်ကျသွားပြီနော်တော့ဘုရင်လည်းဒါအတန်ဝကကြီးနောက်ဆိုရင်တဲ့လူတွေတမင်ဘလောက်ခြားခြားချက်ချင်းမတတ်ပါနဲ့တဲ့အသေးချာဆုံးကားမိမှပြောကြင်တာတော့ဒီနန္ဒပစ္စည်းဆန်းဆန်းပါပဲနော်ဒီနန္ဒပစ္စည်းကလည်းတခုဒီစိတ်လေးကရှစ်စိတ်ကပျောက်သွားနောက်စိတ်ဖြစ်ပေါ်ပဲနော်ဒီလိုသူကိစ္စနဲ့သူဒီစိတ်တွေကလည်းဆောင်ရွက်နေအဲ့တော့ဘုန်းကြီးတို့ကချုံပြောရရင် ဒီနန္ဒပစ္စည်းကိုလေ့လာစေရင်ဒါကဘုန်းကြီးတို့စာပေသဘောပဲရှိသေးတာအလုံးသဘောဘာမှမပြောနိုင်သေးဘူးနော်ဒီဝီထိပြဇရဝီထိကိုနားလည်ထားပါဘယ်ဝီထိမယ်ဆိုတခုခုကြာကြာနာနာနားလည်ထားတယ်နားလည်ထားရင်ခုနဒီပုံစံလေးနဲ့ကြည့်မယ်ပရမဆိုပြဇရဝီထိပေါ့လို့ဒါလေးပရမဒီသုံးခုကိုဟုတ်လားသကုဝိညာဉ်အတွက်နှစ်ချက်သောတာဝိညာဉ်အတွက်နှစ်ချက်ခန္ဓာဝိညာဉ်အတွက်နှစ်ချက်ဇေဝဝိညာဉ်အတွက်နှစ်ချက်က ဒါရောက်ရင်တော့နှစ်ချက်အဲ့ဒါဆယ်ချက်ဟောသွားကြံတဲ့စိတ်ဖြစ်စဉ်တွေကိုခုနှစ်ချက်အနေနဲ့ဟောသွားနောက်ကြရင်ကြွညင်သွားရင်ဇာနာဝတိချကြည့်လိုက်ဒီတဲ့ဘဲမှမလို့ဒီ၃ချက်ဒီခုနှစ်ချက်နဲ့သွားဝင်သွားလိုက်နော်ပင်စရဝတိဆိုရင်ဒီ၁၀ချက်နဲ့ဝင်သွားလိုက်ပင်စရဝတိဆိုဒီ၁၈ချက်လုံးပါသွားတော့ဗောနော်ဒီပင်စရဝတိချက်ဇာနာဝတိတွေကြဒီ၃ချက်ထဲမှာသွားတွေ့ကြုံဝင်သွားလိုက်ဒီထဲမှာဘဲမှမလို့ အဲကြောင့်ဝီထိဖြစ်စဉ်တွေကိုသေချာနားလည်သဘောပေါက်လေ့လာပါအဲ့ဒီဝီထိဖြစ်စဉ်တွေပြီးတော့ကဒီဝီထိဖြစ်စဉ်တွေကဇက်အပြင်ခွက်ကြည့်လိုက်ဟောဒါပါစားလဲကုသိုလ်လားဝိပက်လားကိရိယာလားဒီခွက်ကြည့်အဲ့ဒီခွက်ကြည့်လိုက်တဲ့အခါကျဒီအောက်ကခုနှစ်ချက်ဟောတာသဘောပေါက်ဘယ်ဟာမှမကြံတော့ဘုရားဟောသွားအဲ့လိုဟောသွားတယ်ဒီနေ့ဒီလောက်နဲ့ဆုံးသတ်မယ်နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုဈာနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့် မညာဖုန်ညာနိဗ္ဗာန်ကိုရလို့ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်များပေးတဲ့ဆုနဲ့ပြေဝပါရပါစေရှင်။